ကျေးဇူးရှင်မဟာဗုဒ္ဓမြတ်ဆရာတော်ဘုရားကြီးမဟာမြတ်တော်စခန်းအတွင်းတရေ6လ2010ခုနှစ်တွင်ဟောကြားတော်မူသောဒါနာပြုရာဉာဏ်ကူပါတရားတော် တခါခွဲလူတွေဟုတ်နော်ဟင်ဘာလို့အားဖြင့်ကျင့်ဖို့လူအားဖြင့်ဟင်အကျင့်နဲ့ပြီးတာကိုအကျင့်နဲ့ယူမှရတာဟင်ဟိုတို့လူလူချင်းလို့လက်ဖြတ်ခံလို့ရမှာမဟုတ်ဘူးဟုတ်ကြအကျင့်နဲ့ပြီးနေတဲ့ဒုက္ခအကျင့်နဲ့ယူရမယ်ဟုတ်ကြလားပြီးတော့တို့ပြောနေကြ ညာမတာနဲ့ကိရိယာကိုကျွတ်နော်ဒီညာမတာကအဲသူကသူ့ရဲ့ကိရိယာဒုယေရီဘက်ကသူ့ရဲ့ကိရိယာကျွတ်နော်ဒီဘုဘက်ကအလွင်အလွင်မို့လာဗျာဓမ္မဘုဘက်ကတို့ဘုဘက်ကတော့ဒီဘုဘက်ကတော့ခုနှစ်ကိရိယာထည့်ထားတာဗျာဘုရားတို့အိမ်ဒီအောက်ဘုရားကညာတိကိုတော့ဗျာ အဲ့ဒါနဲ့လှုပ်ထားတာပါဗျဟင်အဲကျိုးမပါဘူးညမသာနဲ့သူမန်းလေးကယူယူနဲ့ကျိုးဆက်တာရှိလို့လားဗျာဟုတ်ပါဘူးဗျာသူပါတော့ကဘာချားခြင်းချားနေပြီရင်ချားနေချားခြင်းချားနေပြီတို့ဘူးဦးရဟာဒီဝေတလူပဲ သို့မဟုတ်တရားရသင်္ခါသူဝါဆိုတော့ပြောအောင်မဟုတ်တို့ရဟန်းခံပြီးတဲ့ဆရာတော်ကြီးကဆရာတော်ဦးတိတိလာကဘာသာနာပြုလေတရားကြီးတို့မစိုးရင်တွေ့မစိုးရင်ချင်းအရိသဝန္တာမစိုးရင်တဲ့ဒီကလေးဟိုနောက်တော့ညာကုန်မှာရှင်အရိသဝန္တာကြောင်း သူကအရှင်အာရိသဝန္တာကသူဟာပေါ့မစိုးရင်အာသာဖုန်ကြီးဟုတ်နော်အဲဆရာတော်ဦးတီတီလာကတရားရုပ်ပြောဝဲနာကပတိကုန်းဝဲပါကပြောဝဲနေပေါ့ဗျာပြောဝဲရှိပက်လို့ဆိုတယ်ပတိကုန်းလားအဲဒီမစိုးရင်မှလာပြီးအဲသာဝလိုင်းရင်းနဲ့ဆရာတော်ဦးအာရိသဝန္တာရဲ့တပည့်သိခံတယ် ဟင်အဲသူပထမကြော်ရတဲ့အချိန်မှာရှိခိကဘယင်္ဂါကအပေါ်မှာပြီးတာဒုသာနာကအောက်ကလူကသူလက်ထဲကြတော့သူကတိုက်တိုက်ပြီးလေဟင်ညာကပေါ်ကယူရမှာပေါ့ဘယ်နေလဲအောက်ကနေယူရတာလေဘယင်္ဂါကပေါ်ကပြီးတာလေဟင်သူပထမကြော်ပေါ်ရတာဘူးဟင်ပထမကြော်ပေါ်ရတာဗျာမယူဘူး အဲဒီမှာလေအဲဒီအင်္ဂလိပ်နဲ့စကားပြောမှုညာအင်္ဂလိပ်စာပညာအားနေပြီးသူကအင်္ဂလန်ကိုရောက်သွားဟင်အင်္ဂလန်ရောက်သွားကဘာဖြစ်ဖြစ်တဲ့အချိန်ကြတော့သူအင်္ဂလန်မှာနဝသုံးမှာလောက်ကြသူဒီကအရှင်အရိသဝန်သားကဟိုအင်္ဂလန်ကနိုင်ငံသားရေးဝန်ကြီးကိုတွားပြီးတောင်းတဲ့ဟိုပါတဲ့ပုတ်ပြီးသူ့ကိုမလိုက်ဘူးသူသွားတာကသာသနာပြုရှင်ကိုသွားတာ ဟုတ်တော့သူတို့ကဒုတိလာပြီးသာနာပြုသွားတို့ကသူတို့ပြန်ပြီးသာနာပြုဖို့သူအပ်တယ်ဟုတ်တော့အဲဒီမှာပိဋကသုံးပုံအင်္ဂလိပ်လိုသူကနေပြီးတော့စတင်သွားဥရောပနဲ့အမေရိကကိုပိဋကတော်ကြီးကျန်တာသိတော့ဟင်အင်္ဂလာမှာဟုတ် ဟိုဒီဘက်ကဘာပွဲညာပွဲပါရှိတယ်လေမေတ္တာပတိဒီစေလို့သူလို့သွားသူပွဲတာပါအဲဒီမှာသူကြီးပြီးလာတယ်ဟိုဘာလို့ဝင်ပင်းပါတယ်အဲဟိုအင်္ဂလိပ်လိုဘာသာထားတဲ့ကျမ်းကြီးသူလုပ်ပြီးသွားတာကဘာသာနာပြုလေအဲဒီမှာတကားကြီးကဘာတိရှင်ကြီးဒီတော့ဒိုးဒီမှာလို့သုံးခံတာရရမှာမဟုတ်ဘူးကြဟင် သူတရားအရိတဝန်သားကအိန္ဒိယမှာအင်္ဂလိပ်သာသွားတင်တာရေးထမ်းပြီးတင်ရတာလေတရားတင်လို့မဟုတ်ဘူးဟင်ဒီလုံးနေမလားဒါရနာပြုနော်ဒီအင်ဒီတိလာဝန်သားကအဲဒီရတော့ဥတိတိလာကလည်းဘုံတော်မှာဂျာပန်လုပ်ပြီးတော့တင်ရတင်ရတာကြာတော့မရှိဘူးကြာခံစားနေရဟင် ခန္ဓာလည်းမရောက်ပါဘူးဟင်သူဘောကပြောတာနေနေနဲ့အဲသူတို့ဘာလို့အင်္ဂလိပ်သာပါဠိညာလေးပို့ချတာနဲ့ပါနဲ့အဲ့ဒီရရတာနဲ့သူဖြစ်ပြုံနေရတာဒါပြန်မရှိတော့ဘူးမပြဘူးဘာကလာပြုဖို့နော်သူဒီကနာသာနာပြုခြင်းကိုပြောတာဟုတ်မပြဘူးဒါလည်းရတော့မရှိတော့ဘူးနော် မပြောင်းဘူးအားတယ်လို့ရှိတော့ခံနိုင်မှာမလားဒီကြားရဲ့ဟင်အဲတော့တော့ဘုရားကဘုလိုတော့ပြီးမလားသူ့ထဲမှာတပဲနီပဲကျန်တော့တယ်လို့ဆိုတပဲနီတော့ဘလောက်ကြီးတော့ပမာနဲ့ဆိုရင်တပိုင်းကတရားလားငါးကြားလားတရားပဲဟုတ်ပါဘူးအဲ့လိုဖြစ်တော့သူအဲ့ဒီကနေသစ္စာသူလာတဲ့သူ့ရဲ့ သစ္စာဆိုတာကိုလုံးတာအမှန်ကိုပြောတာလေဟုတ်တယ်နော်ကိုလုံးတာမှန်တာကိုပြောတာမှန်တာပြောရင်အဲ့ဒါသစ္စာပဲယုတ်ခဏထာနဲ့မဆိုင်ဘူးဟုတ်နော်ယုတ်ခဏထာနဲ့မဆိုင်ဘူးကိုမှန်တာလုပ်ပြီးကိုလုံးတဲ့တဲ့ပြောတာယုတ်ရင်လည်းလေဘုရားတူတော်ယုတ်ပါတယ်ဒါမှန်ပါတယ်ဘုရားတာပဲသစ္စာမှန်တာပြောတာသစ္စာဟုတ်နော်သူကတော့သူသာနာပြုကျင်လို့လာတာ ဒီအင်္ဂလန်ကိုလာတာဆိုတော့အနေချောင်းသားချောင်းလို့လည်းမဟုတ်ဘူးသာသနာပြုခြင်းလို့ဒူလာတာပါဒါမို့ကျွန်တော်ဒီမှာသာသနာမပြုပဲနဲ့အဆံဘူးဒါကိုသိပါစေချပါမကြဘူးတဲ့တရားကြီးပဲသစ္စာဆိုပြီးလို့နိုင်တိုင်းမရှိတဲ့အင်္ဂလိပ်ဖုန်တော်ကြီးတပါးတရားမှာခေါ်ဖုန်တော်ကြီးသာချုံကော့ ရှင်းနေတာမဟုတ်ဘူးပြီးတာလည်းမဟုတ်ဘူးဟိုဈဉ္ညာနားလျှောက်နေတော့နားမှာတော့သူ့ဘူးတယ်လို့ဆိုပါတယ်ညနာတော့နည်းနည်းတမ်းပြီးပါပေါ့ဗျာဟင်ရှင်းနေတာတော့မဟုတ်ဘူးအဲ့ဒါကလာပြီးခေါက်ခင်ဗျာမပြန်နေဘူးလားလို့မေးကျွန်တော်ပြန်နေဘူးဟင်တော်တော်ခေတ်မရှိဘူးလားဆိုဒီလိုလည်းမဟုတ်ဘူးကျွန်တော်ဒီမှာပဲနေဖို့ရ ဖုံးဖြတ်ထားလို့မပြန်တာပါပေါ့။ဒီလိုဆိုခမည်းသားတရားစုစားလို့မင်း။သားတရားရှိတာမရှိတာတော့ကျွန်တော်မသိဘူး။ကျွန်တော်လည်းတက်မှာတပဲကြီးပဲချမှာတော့တယ်လို့။ဟင်တယ်မှာအိုမန်ကိုဆိုတော့သူချက်ကိုခေါ်သွား။ဟင်သူချက်နဲ့ခေါ်သွားတော့သူ့ကိုအစီကံနေနဲ့ပြီးကြထားပြီးပါပေါ့။သာသာချင်းမတူတော့လည်းပဲဖုံးကြီးချင်းဆိုတဲ့သာလို့ဖြစ်ပြီ။ဟုတ်လား။ဟင် အဲသူတို့ဘာဘောလူရိယတာဘာညာလားဟိုပါဘူးဗျနာကာတော့လှည့်လိုက်တာပဲလေဟင်ဆိုတော့မနှောပိုင်တဲ့ပုဂ္ဂိုလ်မနှောကျတိုက်တော့တာပဲလေအဲဒီဇာမန်ကကနေ့ကိုအချိန်20 30လောက်မှန်တာပေါ့ဘုံကျဲနေတဲ့ချိန်ကျတော့တော်တွေကသူ့ချမ်းနဲ့ခေါ်သွားတော့အဲဒီမှာကြားနာတာဟင် အဲဒီလိုနည်းနဲ့လုပ်ခဲ့ရတယ်ကျိုးမပါပါဘူးဗျာဟင်ကျိုးမပါပါဘူးဗျာဝေဝေနေနေပါတော့နော်ဝေဝေနေနေပါဟင်ကိုယ်ပက္ခပြင်ဖို့တော့လိုအပ်တာပေါ့ဟင် ကျင့်နေကမကျင့်ဘဲနဲ့တောင်းလို့တော့မရနိုင်ဘူးကျင့်ပါပါကျင့်ပါပါကျင့်ပါပါတို့တော်ကတောင်းလို့ရမယ်ရောင်းရမ်းလို့ရတဲ့တောင်းတာပါလို့ပဲကျင့်လို့မရတဲ့တောင်းတာကြဟုတ်တော့ကျင့်ရမှာကျင့်လိုက်အောင်ကျင့်ဟုတ်ရအဲဒီမှာဆရာတော်ဥပတိလာကဘာသိမပြီးမချင်းသူနာပြုလို့နာလုပ်ခဲ့ရအောင် တရားကြီးတို့နာမည်ချိုတဲ့နိုင်တင်ကြီးတို့ဆိုတာသူနဲ့တရားသူနာပြုဖို့ပြုပဲလို့အမိတ်ကြီးရပါတယ်ဟင်တရားရဲ့ဟိုသိဝင်လုံးကနာရကအဖြစ်နဲ့ရှင်းရှင်းပြီးသွားတဲ့ဆရာတော်ပဲဟင်သူမိတ်ကြီးသွားလို့သိတာအဲ့တော့ဝီဝီနီနီကုပက်ဟင်ဟုတ်နော်အဲဒုတိုင်းကြီးတွေကတော့ဘာမှသူပြောမလို့အောင် တရားလူဝေးတဲ့ပုဂ္ဂိုလ်ကပြောမှာဟုတ်ပါဘူးဟင်ပြီးတော့ခင်ဗျာသွားသွားသူကိုရောက်ွက်ထဲသွားရင်မိသားစုမိသားစုသွားသူပြောမဟုတ်ရင်ဒါဘုသူတမန်ဒါဘုသူသားလေဘုသူမှာကိုနောက်ကပိတာထိပါဘူးကိုမဟုတ်တာပြောပြီး ဘောဓာလုပ်ပြီးမတတ်တယ်ဘောကူရပကေပွားတဲ့ခန္ဓာဟိုဒါပတုတာပတုမောင်ပတုကိုသိနေတဲ့နေရာမှာကိုယ်မိသားစုကိုတခုပြောလိုက်တာငါနောက်မှာငါမိသားစုရှိပြီးတယ်ဟုတ်လားဟုတ်နော်ငါနောက်မှာငါမိသားစုရှိပြီးတယ်ဟုတ်လားအမြဲတမ်းပါရမှာတယ်ဟုတ်လား ဒီကနေပြီးတော့ကိုယ်မန္တလေးဆိုမန္တလေးကလွတ်တဲ့နေရာရောက်တော့ဘယ်ကလာတာဘုသူတာဘုသူသမီးပြပါဦးတော့မလားမသိနိုင်ဘူးကြဒိဋ္ဌာကလူမျိုးကိုသာပြပါပါဒါကြအာဘာမှမသိတော့ဟိုဓမ္မလို့ခေါ်လိုက်ပုံနာတော့ကိုယ်ကြောင့်တစ်မျိုးလုံးခါပါဟုတ်ကဲ့ဒီကိုယ်ဗမာလို့ဟွာပုံငါလို့ဟုတ်ပါပါဟင်ဟင် ကိုယ်တိုင်ကြီးတဲ့လှည့်တဲ့နေရာကတော့လူမျိုးကိုစားပြီးပွားရပါနော်နော်ခင်ဗျားတို့နိုင်ငံခြားရောက်တဲ့ပုဂ္ဂိုလ်များကြတော့ဗမာရဲ့ညာရဲ့တရုတ်ရဲ့ပေပြီးပါလိမ့်မယ်ဘာမှပဲပြီးတော့မှာပေါ့တိုင်းကြီးကိုစားပြီးပွားရပါကိုတခုမဟုတ်တာလို့လိုက်ရင်ဟိုဗမာကလာတဲ့ကောတိုင်းဒီပါနာမှာတော့မဟုတ်တာလုပ်ပြီးမဟုတ်တာပြောပြီးဒုက္ခလား အဲဒါလေးထိရထိပြီးပါလို့ရမလို့အလုံးဒီဘလောက်များနေလုံးနေတဲ့လူကကိုဖို့မရှိဘူးနော်မှန်ပါဒုသာလို့တော့ပရာသိတာကိုခေါ်တာသုံးနော်မှန်ပါဒီပရာသိတာပရာသိတာသူများကိစ္စသူများဖို့ ဆိုတော့ဘို့ဘို့မဟုတ်ဘူးနောက်ဆုံးပြောပါဦးလို့ကိုကိုယ်တိုင်ခမင်းစားတာတော့ငါးပုံပုံတပုံနဲ့တို့ရတာနော်တို့ထဲမှာပိုးအမျိုးပေါင်းရှိဖေအကောင်မောင်းလို့ဘူးနော်တို့ဒီမှာဟိုခမားတဲ့ရှားတဲ့တရုတ်တဲ့ကချင်တဲ့ပြည်နဲ့လူမျိုးလို့ဟိုမှာလည်းပိုးအမျိုးပေါင်းကိုရှိဖေပြီးတာတဲ့မှန်ပါဗျာ အဲ့ဒါကဒုက္ခသာနေရဒုက္ခသာနေရအဲ့တော့သူကတော့အဲဓမင်းပကံနဲ့ဘလို့ဘလို့ငါပါရထင်နေတာိုးကြွရတာဗျကိုဒီတဲ့ငါထင်းမနေနဲ့ပုတ်ကလာဟင်အဲငါသာတော့အားကြီးတာပေါ့ပြောမှာအားကြီးတော့လေတခါကြီးတို့လုံးတဲ့လောက်ကတိုင်းကြီးဖို့လူမျိုးဖို့မိသားစုဖို့ဗျာ ကိုယ်ကိုယ်ကြီးလည်းငါထင်လို့လားဟုတ်ကဲ့သေတော့ပဲလေတော့အဲလိုလုပ်တာကြီးသွားပါလားဟုတ်ကလားဘုဘုသွင်းတော့မှာဘောမှာပေါ့ဟင်အခုဘုလိုပါဘုဘုတော့မှာမပေါ့ဟင်အဲလုံးတယ်တော့လို့ဝေးဝေးချာတော့ကြာဒီစီချာတော့ကြာတခါလုံးဘုတစ်ခုမှရှိပါပါဟင်ဘာညာမဆိုတာနဲ့ကိုကိုချေတောင်းထားရမှာရှိတယ် မှန်ပါပါတော့မင်းမရှို့ရင်တော့ပိုးအတွက်ပေါ့မှန်ပါအမေကမရှို့လာလားပိုးလာလားမင်းရှို့တော့ဟင်ပိုးသာတို့ရမှာဗျပိုးကိုကြီးများထင်းမနေနဲ့ဟင်အဲ့တော့မင်းရှို့တော့ဟောပြာကမြေဖြစ်ပါပဲလေဟင်ဟင်ဒီရဲပါတော့ပါပဲလေဟင်ဟုတ်နော်ဒါကမြေလာတော့ပါပဲပိုးကမဟုတ်ပဲလေ ဟင်မှန်ပါဗျာအဲ့ဒါကိုတို့သာလို့ပရာကိစ္စဆိုတယ်မှန်ပါဗျာသာကိစ္စကိုပုံတော့ပါတာပြောတာမှန်ပါဗျာအချင်းအချင်းမှန်ပါဗျာဆိုတော့မှန်ပါဗျာအချင်းအချင်းခဏတို့သာလို့သုံးတော့သီလပေါ့သီလတော်ဟူတို့သိထားကြတာဘာနာတိပါဒဝေဒမဏိသီလမဟုတ်ဘူးအဲ့ဒါအမဘာဝေဒသီလဟုတ်တော့သိခါရင်သီလဆိုတာ ပတိနဲ့ဆိုရင်ပတိနဲ့လုံနေတာအဲ့ဒါသီလမှန်ပါဗျာပါဠိလိုသီလညာမလိုလေ့ကျင့်တာလေမှန်ပါဗျာစိတ်ကိုသိယုံမာနေစိတ်ကောင်းဖြစ်အောင်လေ့လေ့ကျင့်တာမဟုတ်ဘူးလားမှန်ပါဗျာဒါမို့တို့ဉာဏ်သိက္ခာနဲ့ဉာဏ်ဖြစ်အောင်လေ့ကျင့်တာလေမှန်ပါဗျာဟုတ်တယ်နော်မှန်ပါဗျာဉာဏ်သိက္ခာတော့ကိုယ်တန်းနဲ့တည်ရင်စိုက်တယ်ကိုယ်တန်းနဲ့တည်ရင်မတိုက်ဘူးအဲ့ဒါဒုတိယဘုံဉာဏ်သိက္ခာဒါကပြောနေတာဒုမဟုတ်ဘူးမှန်ပါဗျာဉာဏ်သိဉာဏ်သိ ဟင်တို့ညာနာသူ့နောက်ကဒီဟာကိုကြိုက်လို့အကျိုးရှိမရှိအဖြစ်ကိမကိတာရှိရအကျိုးရှိအဖြစ်ကိရင်ကြိုက်ဟုတ်နော်မကြရဘူးပြောတာဟုတ်ဟင်အကျိုးမဲ့ပြီးအဖြစ်ရှိမဲ့ဟာမျိုးဆိုရင်တို့မကြရဘူးလေတောင်းအောင်ပါဟုတ်ပါဘူးဒါကလူဖြစ်တော့ဒီမှာဖြစ်တော့ဆောင်တတ်ပါဘူးဆောင်တတ်ပါဘူးဒိဋ္ဌာန်ကတို့ဟာလည်း ဟိုဓာတ်ကောင်မဲ့လေးညီမဲ့ရှိတာလေတို့လိုညီမရှိပဲညီပါလာလူတစ်မျိုးတည်းရှိတာဟုတ်ကဲ့ဟုတ်တယ်နော်ဒါလူဖြစ်တော့ငါတပြည့်ချင်းအကျိုးမဲ့ကိုလုပ်နိုင်တာဟုတ်တော့ဟင်ဟုတ်တော့အပြင်မှာအပြည့်ချင်းအကျိုးရှိကိုလုပ်နိုင်တာလေအလူလူသာရွေးနိုင်လေဒိဋ္ဌာမှာမရွေးနိုင်ဘူးကြိုက်ကြိုက်လို့လုပ်အောင်ပါငွေကြီးပါလားဖာတွေ့လိုက်တာပဲသူသားဘူးပဲဒီကလေးနောက်တစ်ခါပြန်ပြီးတော့ဟို ကလေးသားချစ်ခံမှာတော့ဘာလို့သူသူကိစ္စမဟုတ်ဘူး။ခင်ဗျာသူပိုက်ကူးနေတာမဟုတ်ဘူးလား။ဟင်ဘုံဘူတော့သူအဖာသုံးရတာဟုတ်ကြ။ဟင်ဟုတ်တယ်နော်။ဟင်ဒီကမှာပါလိမ့်နော်။ဒီမှာဟင်ဒီလိုဒါကောင်ကတောက်တာရဖို့ပဲ။ဟင်အဲဘုရားမတည့်တိုက်ပါပဲ။သူနဲ့တည့်ရင်ကြိုက်ရင်လိုက်ပါပဲ။မကြိုက်တိုက်ပါပဲ။အဲဒါသူလူသိမ့်မဟုတ်ပြီ။ဟုတ်နော်။အဲဒီအကျိုးရှိအပြစ်မဲ့ကို ရွေးဖယ်ပြီးလုံနိုင်တဲ့အကျင့်ဟာအဲ့ဒါပဲအဲ့ဒါသိကြည့်မှရပါလေဟုတ်ပါဘူးနော်ဘာလို့နောက်လိုက်သွားရင်တော့သိနိုင်ဘူးလေကိုယ်သိကိုယ်ကြည့်ရှိနေမှပြန်ပါမယ်တို့ဘာနဲ့ပြောရင်တော့လောဘမဖြစ်မီတတိအရင်ဝင်ထားမှဟုတ်ပါဗျာလောဘကရင်ဥသွားရင်တော့ညီနောက်ပါပေါ့မှာပေါ့ဟုတ်ပါဟုတ်နော်ဟုတ်ပါဟုတ်အဲ့တော့လောဘမဥမီကိုတတိယရင်ဥပါဟုတ်ပါဗျာဟင်အဲ့ဒါမှပေါင်းအေးနဲ့ ဒါလို့ရင်အရှိတဲ့မရှိဘူးဒါလို့ရင် အကျိုးရှိတဲ့မရှိဘူးဒီမှာလားဟုတ်တော့အဲ့ဒါကြည့်ပြီးတော့မှအကျိုးရှိနဲ့အပြစ်မဲ့လုပ်နေအဲ့ဒါတို့ကျွေးချင်းနဲ့အာရုံခံပါပြီလေအဲ့ဒါဗျာဒီမှာလည်းလူမှုအဲ့လိုဖြစ်နေခြင်းကိုတိလာလို့ခေါ်တာနော်ဟုတ်ပါဗျာအဲ့လိုညာရအောင်လေ့ကျင့်တာပါဠိလိုပြတာညာမှာလိုလေ့ကျင့်တာဟုတ်ပါ ဒီပါဏာတိပါဒဝေဒမဏိပြောတာမဟုတ်ဘူး။ဟုတ်ပါဗျာ။ဒါကိုသာလိုဝါရိတဗီလာခေါ်တယ်။ဟုတ်တော့ဒီမှာကျွန်တော်တို့ပိခာရီဗီလာကြတော့ဒါကရိုးပတိနဲ့ဆိုပတိနဲ့ပေါ့ကိုသိကလေးကိုပဲအောင်လုံးနာမဟုတ်လား။ဟုတ်ပါဗျာ။ပိုးနေတဲ့သိကလေးအေးအောင်ဟုတ်ပါဗျာ။အပြင်လျှောက်တော့ပြေးနေတဲ့သိကလေးကိုပြီးတော့ဟုတ်ပါဗျာ။ဟုတ်တော့ဟုတ်ပါဗျာ။ဟုတ်တော့ဟုတ်ပါအဲဘယ်ဘုံတော်နဲ့သိတယ်ဆိုလဲဒီဘုံတော်သိလို့ပါရမယ်နားရမယ်ဆိုတာ။ဟုတ်ပါဗျာ။အဲရအောင်သင်သားရင်လောဘပါမှာ မှန်ပါဗျာဟင်မှန်ပါဗျာဟင်ဘာလို့ကျွန်တော်တို့လောဘပေါ်မှာမှန်ပါဗျာဟင်တို့ဥပ္ပေသေပြောဘူးလားရှိသေးတယ်ဘုရားသွားတယ်ဥပ္ပေသေကတခါကြီးတို့မန္တလေးသားမှန်ပါဗျာဟိုဥပုဒ္ဒောကုန်စိန်ဘာရကမှန်ပါဒုပ္ပေသေကမှန်ပါဟင်မှန်ပါသူဘောကတော့သူကဘာတန်ချင်းဆိုရင်လူတိုင်းပြည်တယ်လို့ဆိုပါတယ်မှန်ပါကိုရောအမေကမင်းနဲ့တွေ့ပြီးတော့ အဲဒီကနေပြောဖို့ဒီဘက်ကိုဒါမှပြတ်ရောက်မှာပါအဲ့ဒါလူပါကိုဖေရပါဟင်ကိုဘုဒ္ဓကိုသိပန်ရကပါဟင်ဒါအဲဒီတို့ဖေရကပြောမှုတယ်ဘုရားပွားတယ်သူကအဲ့တော့ကသူနောက်ကလူဘဝနဲ့ဘုရားဝတ္တလိုက်လုပ်နေတာနာတာရဘုရားတေတာဘုရားတေတာပေါ့တို့တေတာမဟုတ်ပါတို့ကတို့လို့တို့လို့ပါမဲပေါ့ သူလည်းတရားဟောတာပဲသူလည်းတရားဟောတာဟင်ဟင်ဘုရားတေလို့သိတိမိတ်ကြီးတာမယ်ဆိုပညာငါရင်ရမှာกว่าပဲတို့ရမှာမဟုတ်ဘူးกว่าဟုတ်ကလားဗျာဟုတ်ကလားဟုတ်ကလားဗျာဟုတ်ကလားဟင်ဘုရားတေလို့သိတိမိတ်ကြီးတာမယ်ဆိုရင်ပညာငင်ရမှာกว่าတို့ရမှာမဟုတ်ဘူးกว่าသူဥပ္ပေသောသွားတာပဲဗျာဟင်ဟင်ဘာလို့ သူသာရတော်ဒီဉာဏ်ရဉာဏ်ကနေဉာဏ်ပြောဖို့ဆိုတာသိက္ခာရင်ပြီလားကျင့်တာဆိုတာဘုံတရားရဲ့အကြောင်းသိလာရင်ပညာပါပဲမရှိပါဘူးဟုတ်နော်အဲပြင်ပအပူလို့ပြန်နေတဲ့စိတ်ကလေးအေးဒီကိုဒီရောက်အောင်လုပ်ထားပါတော့ဘာညာဘာမှပြန်တော့လူချင်းသိမှန်တော့ပါလေဟုတ်နော်လူချင်းလေးမရဘူး ကိုယ်ကျင်နေမရဘူးအဲကိုယ်စိတ်ကိုပန်းအောင်မှန်ပါဟုတ်ပါတော့ပါကိုယ်နေတဲ့စိတ်ကလေးအေးအောင်ကိုပူလို့ပြန်ပန်းနေတဲ့စိတ်ကလေးအဲအေးလာတော့ကိုယ်စီပြီးလာအောင်လေမှန်ပါတော့အဲလိုကိုမှတ်တဲ့နေရာလေးတို့သာလို့တော့ချီတိုင်တဲ့ဟုတ်ပါဟင်ကြိုင်းနဲ့နွားကိုတိုင်မှာကျိုးချီထားလို့မှန်ပါဒီမှာလဲဘုံတော်သူဘုံတော်နဲ့ဟုတ်ပါတတိကကျိုး ဘောဘောကခြိတိုင်းအဲဒါနဲ့ပြင်ရိုင်းကလေးကိုခြိထားတယ်သာရာပြီးတဲ့ဥပမာလေးဟုတ်နော်သာရာပြီးတဲ့ဥပမာပါဒုဗ္ဗာသမားရင်းများပါဥပမာရှိပါပဲအဲဒါဘုရားကိုပြီးတဲ့ဥပမာပါဒုပြီးတဲ့ဥပမာမဟုတ်ပါဘူးဟုတ်နော်ရိုင်းတဲ့နွားကိုတိုင်ချီပြီးထုတ်မှအလိုတဲ့လားဟင်ဟင်တတိဖြစ်ခဲ့ရင် ဟိုအာယုံထားတဲ့ဂုံတော်ဒီခြိတိုင်ပဲမြန်မာတတိဒီခြိတိုင်ပိတ်ခြိရဲ့ကျိုးမြန်မာညာမြန်မာညာဒီဧရာနဲ့သုံးပါးရတာဒီပြမြန်မာညာဒီမြန်မာညီနဲ့အာထုမြန်မာညာအာထုတော့တကားကြီးများပြီးသူရှိတယ်လို့မပြီးသူလည်းညာရှိပါဝိကအနိကပုပိကပုပိတာတဲ့ ပေးဖို့ပေါက်နေတာဒီအများကြီးဒီမှာပါပါဟင်ဒီမှာဒီမှာမဟုတ်ပါဘူးဒီမှာပါဒီမှာမဟုတ်ပါဘူးဒီမှာပါဟင်ဟုတ်တော့ဒီမှာမဟုတ်ပါဘူးကြာဒီမှာမဟုတ်ပါဘူးကြာကဲသူပြီးတရားကြီးတာသူတို့ဒီတို့အကုန်လုံးကပြီးနေကြတာပဲပြီးပြီးမပြီးဘူးကြာဘယ်ကဖြစ်ဖြစ်ပြီးနေတယ်ဒီမှာပဲဟုတ်နော်တို့ဘက်ကပါလို့တို့ တစ်ဖက်ကမြန်မာအတန်ဒုဘခာကြီးရိုမကူလာမြန်မာပါအချိန်မှန်ဖို့နဲ့လိုင်းမှန်ဖို့ကိစ္စပဲလို့မြန်မာပါဟင်ဟင်မြန်မာပါအချိန်မှန်ရလားမှန်ပါဘူးဟင်မှန်ပါဘူးဟင်အချိန်တော့ထားလို့ရတယ်သူကများသောအားဖြင့်ပုဂ္ဂိုလ်တွေနဲ့ပုဂ္ဂိုလ်ချိန်တာများတော့ မှန်ပါဗျာတန်ခါကုန်မှုချိန်တာနည်းတယ်မှန်ပါဟုတ်ကဲ့ဒီပေကူရောကညာကူရောကပေကူရောကတော့ဘယ်လိုညာလို့ဆိုအဲ့ဒါပုဂ္ဂိုလ်ကြီးတောက်တိုက်နေတာချိန်ပါဗျာချိန်လွဲနေပြီမှန်ပါဗျာဟင်ဒီမှာအကျင့်ကုန်အာယုံပြုရင်ကိုယ်အိမ်ကထိုင်ရမထားရပါဘူးတင်ပါဗျာတန်ခါဆိုအကျင့်နေတာပြောတာတင်ပါဗျာဟုတ်နော်တင်ပါဗျာပြီးတော့ရှင်ဘုရားတို့တော့ပြန်ပါလိမ့်မယ် သံဃာဘဝကိတ္တနဲ့နော်ကိတ္တဆိုတာတယောက်သေးရဲ့နာမည်မဟုတ်ဘူးအမှားစုလေဒီနေ့ဝင်တဲ့တာတာဒီကနေဟိုဒီတဲ့ဖြစ်အောင်ပေါင်းထားတာကိတ္တဆိုတာတယောက်သေးရဲ့နာမည်မဟုတ်ဘူးသံဃာဆိုတာကြတော့ဒီကလေးဝင်တဲ့တာမဏေလေးကနေခရီးစီတီအောင်ဆိုတာတော့မဟုတ်ဘူး တို့ဒီတန်ခါနဲ့မဖြစ်ဘူးတန်ခါဒီတို့မဟုတ်ဘူးမှန်ပါဗျာတို့ပေါ့မှန်ပါဗျာဟင်မှန်ပါဗျာဟင်တန်ခါတို့ကြီးရဲ့နာမည်ပေါ့ဟုတ်တယ်ဒီမှာဒီမှာဘောရင်းလိုက်ပါညာရဲ့ရာကတော့ဦးလေးရဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်နာမည်လေးမှန်ပါဗျာ။အာနာကကြည့်နေတဲ့ဂုံပြောတာ။မှန်ပါဗျာ။ရှင်မနေတဲ့ပုဂ္ဂိုလ် အဲဒုပရိမာဏမဖြစ်နိုင်ဘူးတင်ပါဗျာတတိလည်းလိုဘုရားဘုတော်တို့တောင်းဝေးတာမဟုတ်တာတွေတွေ့ရင်သုပရိပါဏမဖြစ်နိုင်ဘူးလေတင်ပါဗျာသူမနေတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကိုယ်ရဲ့မာကနာကြီးတိုင်းမှာရှိတာလေသုပရိပါဏလေတင်ပါအဲဒါပဲတစ်ချောင်းလည်းလုံးပြီးပြီပဲလေအဲဒီတိုင်းလည်းလုံးပြီးမှနေရတာပဲလေအဲဒီတိုင်းဘုရားရောတုံကျင့်တဲ့ပြိတ္တာကျင့်တာတောင်းပြီးလေ တင်ပါဘူးသူလေးကိုရေးကြည့်လို့မင်းတင်ပါဘူးအဲ့ဒါဖျားကျင့်တယ်လို့ကျင့်လို့ဖျားပြည့်တယ်လို့ပြည့်သူတွေပေါင်းစုထားတာသံဃာတင်ပါဘူးဟင်တင်ပါဘူးဟင်တေတိပိလာသာမဏေနမဟာတောကတိတောတံကိုဘာဟာပူရာလေဒိဋ္ဌိဘုရားမြင်တယ်လို့မြင်တာတင်ပါဘုရားလည်းငါသူရှိတာမှလို့ဖြစ်တဲ့နေုံနာမြင်ပါလေတင်ပါ ဟုတ်နော်ပြီးတော့ဘုရားလည်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာခန္ဓာထဲမှာပြနေတဲ့ဟိုတခါလေးတို့ဆရာဝန်များဆိုရင်တော့ဟိုလူမမာကြီးပြီးယောဂလက္ခဏာဖတ်ပြီးပေါ့ဟင်တို့တာမန်လူကတော့ဖြားတာလောက်ပြီးပါပေါ့ဟိုအမေကြီးတာနဲ့တို့တော့ကဟိုတို့ဘာလို့များလားဟိုပင်းတို့ကုတဲ့ပုဂ္ဂိုလ်ကမျက်နှာကြည့်ထားနေပြီလားဟောတာဖောင်းနေတာ ဟောဝေရောပေါင်းနေတာဟောဒီရောပေါင်းနေတာဟောဒီသူကပေရာပြီနဲ့ဒါပါဖြစ်နေတာချက်ချင်းခံရောမမေးဘူးဟင်မမေးဘူးဗျဟင်သူရည်ပြရာဒီမှာဘာသာတိကြွားတယ်ဘာဖြစ်မညာဖြစ်မသူတို့ဒီလားလေးအဲလိုကိုယောဂလက္ခဏာသိတာဒုက္ခနာမှာလည်းလက္ခဏာပုံကျင်နေတယ်ဟင်ဒီလက္ခဏာရှိတယ်ဆိုယောဂရှိလို့မဟုတ်လား အနိစ္စလက္ခဏာတို့ဒုက္ခတို့လေမှန်ပါဗျာဟင်အဲဒီလက္ခဏာတွေကိုဘုရားမြင်တယ်လို့မြင်နေတာမှန်ပါဗျာဟင်မှန်ပါဘုရားမြင်တယ်လို့မြင်တယ်လို့ဘုရားကျင့်တယ်လို့ကျင့်နေတာတန်ခါမှန်ပါဗျာသင်္ဃာဝလည်းမထားဘူးမှန်ပါဗျာနော်မှန်ပါဗျာအဲဒီလိုကျင့်ရင်လူဖြစ်ဖြစ်နတ်ဖြစ်ဖြစ်အဲ့ဒါတန်ခါပါပဲမှန်ပါဟုတ်တော့ပฏิပတ်တိဘုရောဟိတေဝဝဟောတု မနုတော့ဝပိပုရိသင်္ခံဖြစ်တဲ့အဲဒီဘုရားကျင့်လို့ပฏิပါခြင်းကျင့်နေရင်နာပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်အဲ့ဒါသံဃာအဲ့တော့ရိတ်တာလည်းကျင့်နေတဲ့ဒီတွေကတို့ဝိပဿနာဉာဏ်လက္ခဏာသုံးတဲ့မြင်အဲ့ဒီအရည်တော့ magnify သွားရင်အင်းဒီဝလုံးကြီးဝတ်နဲ့သံဃာကြီးအများကြီးတင်ပါပါတင်ပါဟုတ်တယ်တင်ပါပါသင်္ဃာကိုပြောတာကိုတင်ပါဗျာဒီချိန်တတ်ပါမလားသင်္ဃာတတ်ပါတယ်ဗျာ သုံးပါပါဟုတ်ပါဘူးဟင်ဒီမှာအခုအချိန်လွဲလို့မဟာဘောဓိဉာဏ်ရှိလာတာဟောပြဟုတ်တယ်နဲ့ဒီဝိရာရောချိန်လွဲလာခဏပါအချိန်လွဲလာတာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ပါဘူးဟင်ဒီအချိန်လွဲလာတာဗျာအဲဆိုရင်မတရားအကျဲ့ တော်ဟုတ်တယ်ကြီးပါလေရေးကြီးတော့ရေးကြီးတော့ပြန်လာရေးကြီးတော့6ဝါရေးကျော်တော့ကြီးတော့မိုးရွာတော့6ဝါရေးကြီးတော့လာပြီးကုလို့များ ဟုတ်ကဲ့တော့အဲ့ဒါဆယ်ဘိန်းကဆရာပဲဆယ်ဘိန်းကဆရာပဲဆယ်ဘိန်းကဆယ်ဘိန်းကလည်းဆရာပဲဆရာရဲ့ဟောညာဒီကတော့အဲ့ဒီပါလေဘောကတော့ဒီလည်းကိုနေနေနေနေတာပါဘောကတော့ဒီလည်းကိုနေနေနေနေတာပါတော့ဟင်ဒီလိုဒီလေးတဲ့မောင်လေးတွေသူစီသူလာတာဟိုပုံမလင်းပဲပါလားဟိုပဲရောက်သွားတာ ခလိုက်ရတော့စိတ်ကြမ်းပြီးတပြည့်ကိုတငင်ကြီးဟုတ်ပါဘူးအဲ့ဒါမှကြီးတော့ပါပါမပါဘူးရတယ်ပြီးတော့အိမ်ဆောက်ကဒီဒီနာတော့ကြောင်းတယ်ဒီမှာဘွယ်နေတူလေဆောက်ဆောင်ရင်းဘိုးတော်တူလေဘွယ်ချက်မှနေကြတာဝန်သားထားပြန်အဲ့ဒါဒီနာကြဝန်သားဆောင်ပြန်ဟင်ဟင်ဟင်ဝန်သားထားပြန် သိတာဒီဥပ္ပတူပါဒီအရင်ကတည်းကဒီရောဒီသူကောင်မရကောင်မပတာရဘူးဒီပါဒီပါဗျာဒီကောင်မရကောင်မပတာရအဲ့လိုပဲသိပေးသည်ပါဗျာဒီဘုရားကျင်းသေးတာပါဘုရားဒီဒီလည်းပါလိမ့်ဘုရားကြာနေရပါဗျာပုဂ္ဂလာဗျာ သူဝါလာကာဘယ်နာရဲတာလဲဘယ်နာရဲတာလဲဘယ်မှာဘယ်နာကြည့်ရအောင်မင်္ဂလာကြီးမဟုတ်ဘူးဗျာ။အော်ဒီနာကြီးကရေတော်တို့ဒီသူတို့တို့တေကလာတော့အောင်တခုပေါ့။ဟုတ်လားဗျာ။ဟုတ်ကလားဗျာ။အော်ဥပဒိုင်နာလေးရှိတာပဲ။ရှိတယ်ဗျာ။ဒါနာပြင်နာဗျာကအောင်လို့အဲမနေကဘူရင်းကြီး ခင်ဗျားတို့ဒါရိုက်တာမောင်ဒီတို့လာရဲခင်ဗျားတို့ကစဲကဘလူးဟာအဲ့ဒီဘလူးကြီးကိုဟိုဘွက်ထဲမယုံနိုင်ဘူးလေ။ဟိုဘောဒီဘလူးရဲ့လေ။ရိုးရိုးချင်းမဟုတ်ဘူးလေ။အာကောင်းဆုံး။ဟင်အဲဘလူးကြီးကိုမယုံနိုင်ဘူးလေဘောပါအခါ။ဟိုပါလား။မိုင်လောက်ခြေချင်းလျှောက်လာတယ်။ဟုတ်ပါလား။ ဟိုမိဘမရောက်ပြီလားဗျာလေအိမ်နဲ့ဒုနဲ့နံပါတ်ကိုဟင်အဲနံပါတ်ဒီဒီကခုနမိုင်ဝဲနဲ့ဆိုကိုမိုင်ဝဲအဲတော့မိဘအိမ်လုံးလောကလမ်းလျှောက်ခဲ့ရတာဗျာအဲဒါဒါမောင်ဒီဘွဲ့ပြန်တော့ဘလူကြီးလေးဘိန်လုံးပွဲလို့မိုင်လေးတောင်တော့ရတယ်။ဟဲ့။ကြောက် ပြီးမလားဒီလိုက်ထားပွားတာဒီဩဖာလို့ဟာဟေးအဲ့ဒါအချိန်လွဲလို့ပြန်ပါနာပြန်ပါသံဃာကုံအာယုံပြုရင်နေနေဝေဝေတိတိမတိတိဘယ်လိုလဲတို့ရေယူဖမ်းပြီလေတို့ပဲချင်းပေတတ်ကြီးကဘာညာဖွင့်နေတိတိမတိတိဖွင့်လာကြည့်လိုက်ပါသူ့လိုင်းကျဲတဲ့ချိန်ကြာရင်ဝင်လာတာပဲလေ ကလာကလာလူဝင်လာတာပဲလေဒီလိုကတိလူဝင်လာတာပဲလေနော်ဒီတိတိမတိတိလေးဒီဒီတော့ဒီတော့ line မတက်ဘူးရှင်းရဘူးလားတိုင်းမှာရောအချိန်လွဲနေလို့ပြောတာဒီအချိန်လွဲနေလို့ပြောတာသံဃာကုံအာယုံပြုတို့မန္တလေးတွေဆိုရင် ကိုယ်အိမ်ရှိကြွလာတဲ့သံဃာအဘာလာတော်တောင်းတောင်းနေတာပဲမသိရင်သံဃာပဲသိရင်သာပေကြောင့်ကကိုယ်တော်ကြီးဖြစ်သွားတယ်ဟုတ်ပါဘူး။ဟုတ်လား။မသိရင်ဘာသာပဲ။ဟုတ်ပါဘူး။ဟင်။သိမှသာသာဘုရားကိုယ်တော်လေးဘုသူသားလေးဘာလုပ်ထားသွားပုဂ္ဂိုလ်တွေဆိုသိမှရင်းနှီးမှဖြစ်တယ်။ဟုတ်ပါဘူး။မရင်းနှီးရင်တန်ခါပဲ။ဟုတ်ပါဘူး။ အဲ့တော့ကိုယ်အိမ်ကြီးကြွာလာတဲ့သံဃာတော်လေးသာသနာထောက်ပါဖြစ်ဘုရားတပည့်တော်လူတန်းပါဤဆုံးတဲ့ဆုံးလောင်းလိုက်ပါဘုရားပါဗျာအဲ့တော့ဆုံးလာတော့တဆုံးမယ်ဒီသံဃာအာယုပြုတွေအတွက်သံဃာတပိရှိရင်စေရနာတပိမှန်ပါဗျာကိုတို့ပြောတဲ့အတိုင်းဟိုကလာဟိုသင်္ဃဝတ်သံဃာမှန်ပါ ပြီးတော့ဟိုလောကနဲ့တန်ခါနာဝနဲ့တန်ခါကြီးအလောများမယ်ထင်တော့ထင်ပါလားဒီမှာဒီမှာဝနဲ့တန်ခါတန်ခါရဲ့နာဝတန်ခါလည်းရှိတာပဲခရိုင်လိုပြောပြောနေတဲ့တမ္မာတိဝတမ္မာတိဝနာကောင်းနာတဲ့တမ္မာတတရင်းလေးတို့တော့ဟုတ်ပါဘူးဟင်ဟုတ်ပါဗျာတမ္မာတတရင်းလေးတို့တော့ပါလားဟုတ်ပါဘူးအဲ့ဒါတန်ခါပြင်းနေပါလားဟုတ်ပါဘူး ပြီးတော့ဒုဥပိစေခဏလိုအဲဒီခဏတို့ပြောတဲ့ဥပုဒ္ဒောဟောငါပါနောက်ဆုံးတော့ဒုအေရိယံကိုဘောက်ပေါ်မှာပဲဒုခန္ဓာဝင်ချသွားပါတယ်သူကပြောဒုကမခံရုံပြောသွားရည်တဲ့ငင်းကိုမင်းငါယောက်ျားဆိုပြီးတော့သမ္မမထောင်နေမှာလဲကွာဘဝင်မနေနေမှာလဲတန်ကံကုန်သေးမိဆိုမင်းရှိဝိပါခမှာဆောင်းတော့ထိုင်နေတယ်ကွာ ဝိသကာမဒေါတာပါမီရှင်ပါဗျာရှင်ရှင်ရှင်ပါဗျာဟုတ်ကလားဗျာရှင်ပါဗျာမင်းကိုမင်းကြောင့်ကြားလို့တော့ဘဝင်နဲ့မနေပါနဲ့ကွာတန်ကံဘူးသေးပြီငင်းရှိဝိပါခာမအောင်အောင်ထိုင်နေသေးပါရှင်ပါဗျာရှင်ပါရှင်ရှင်ပါဒီသင်္ကားကိုပြောတာမဟုတ်ဘူးနော်ရှင်ပါဗျာအဲ့တော့အဲ့လိုတော့ဟွာပေါ့ဟိုနတ်ဖြစ်နေတဲ့ညာနေတန်ဃာတွေပေါ့ မြင်ပါတယ်ဘုရားမြင်လို့မြင်လို့ဖြစ်တယ်လို့သိနေတာလေမဟုတ်လားမြင်ပါတယ်ဘာဝနာဒီလေမြင်ပါတယ်ပြီးတော့ရိတ်တာလေရိတ်တာလေယူသားယောဂီယူသမီးယောဂီဒီသူနည်းနဲ့သူရှင်းပြကြပါလေလေမှန်ပါဗျာအဲသစ္စာမြင်သွားတဲ့ပုဂ္ဂိုလ်ရာသံဃာကြီးပရမတ္တသံဃာပါမှန်ပါဗျာရိုးရိုးဝိပဿနာရှင်းရှင်းတာပုဂ္ဂိုလ်ဟာဝင်နေထွက်တယ်မှနေတယ်အဲ့ဒါဒီလားသိခါပါ ဝိနည်းထွက်တဲ့နေရာတတိတီလာရင်သမာဓိသိက္ခာပါဟုတ်ဗျာဝိနည်းထွက်တဲ့နေရာအကြောင်းတတိတီအဲတတိတီသွားလို့ဝင်တဲ့ပုံထွက်တဲ့ပုံလေးပြီလာရင်ပညာပါအဲ့ဒါသိက္ခာတွေပါပဲဟုတ်နော်ဝိနည်းထွက်တဲ့အဲ့ဒါပြီလာပြီကျင့်နေတာဒီလားဆိုတော့နော်အမှားပါဘာနာဒီပါတာအမှားပါဒီတို့တော့ကိုကြည့်ကြအမှားပါဟောပေါ့နော်ဟောပါပါဟင်ကျင့်ရတာဗျအမှားပါဟင် ဆလာကျင့်အဲလိုကျင့်နေတဲ့တန်ခါဆိုတော့တရားကြီးရဲ့ဖုံးတုံးနဲ့တန်ခါတသားမထူနိုင်ဘူးလားကျင့်ပါလားဖုံးတုံးကအကျိုးပေးပါလားစေရနာတသားကအကျိုးပေးပါစေရနာတသားကအကျိုးပေးပါတကယ်လို့ပုဂ္ဂိုလ်ယူရဲဆိုရင်ဖုံးတုံးပုဂ္ဂိုလ်တစ်ပါးစေရနာတစ်ခုပဲလေမှန်ပါဗျာအဲဒီမှာပုဂ္ဂိုလ်ပေါ်ကိုအထင်ကြီးခြင်းပေးခြင်းရှိနိုင်တယ်မှန်ပါ ပုဂ္ဂိုလ်ကာမပြီးအထင်ကြီးတော့တဏှာဝင်နိုင်တယ်အထင်သေးတော့မာနဝင်နိုင်တယ်လေမှန်ပါဘူးကဲတော့ပုဂ္ဂိုလ်ကိုချင်းကပ်ပြီးယူတာကကုသိုလ်ရဖို့သိပြီရှိလားဟုတ်ပါဘူးဟင်မှန်ပါဗျာကုသိုလ်ရဖို့သိကနာမဲတော့မှန်ပါဗျာဟင်မှန်ပါဗျာတဏှာမာနဝင်နိုင်တယ်ဗျာမှန်ပါဗျာဟင်မှန်ပါဗျာဒီလိုရတော့လေမနာပုဂ္ဂိုလ်တို့တပါးမှာအဲသီရဏတစ်ခုတည်းထားနေတွေ့ အကျိုးလည်းတစ်ခုပဲရမယ်ဒါချိန်ကြဖို့ပြောတာဒါကဒီသင်္ကန်းတို့ွာလာဖုံးလေးတစ်စုံနဲ့သံဃာတစ်သန်းထူတတ်ဖို့ပါပါသိသူရပါမလားရပါပါဟုတ်ပါဘူးဟုတ်ပါသူကလည်းတို့ပြောတော်မျိုးပြောဦးမယ်ဟိုမဟုတ်တာအဲတို့တန်းကြည့်တဲ့မှာတွေ့နေတာပုံဦးလားလေးဦးလားအလူလူဘာဝလားတွေ့နေတယ်ဟုတ်ပါဘူးတို့ရွှေဘုံဒီလုံးက တန်ကြီးကျူဇက်ကကျူတာဟုတ်ပါဘူးဝါတွင်းသုံးလကာလပတ်လုံးနဲ့တို့စီကိုတို့နေကြတာဝလုံးပိုင်းတဲ့တို့အဲဒီတော့တရားရှိတဲ့ကုသလောက်ရှိပါတယ်တို့ကသာမကြီးအဲဒီတော့ခဏလေးသာလောကရောက်တာပါတိတ်ဘူးလေဝါတွင်းသုံးလကာလပတ်လုံးရှင်ဘုရားအဲဒီတိုက်ကမင်္ဂါကုံနေတိုင်းလူပါဘူးတို့နိုင်ပါမလား ဒီဥဒ္ဒဥဒ္ဒနာဘူးမရပါဟင်ပထမဝါလူလာပင်လေးကိုခရာတော်ကြီးနဲ့၅ပါးကိုပြင်ပြီးတော့ထူပါတယ်ဒီလားယူပါတယ်သူကျင်နာယူပါတယ်နောက်ရဲ့ဘူးအဲ့ဒီတဲကနေပြီးတော့မဲကြတဲ့တပါးချင်းသွားတာနော်အဲ့ဒီတပါးကတရားရှိတဲ့ရှင်တရားရှိတဲ့ဘုရားလေးမှန်ပါဗျာတရားရှိနေရာဘုရားလေးမေတ္တာလေးမှန်ပါဗျာ ဒါနေ့တိုင်းတန်ခါကိုပူလာသေးတာလူဘာဝတော့ပြောတာလူလူဘာဝလူလာဘာဝအချိန်မှနာအချိန်မှနာဖြစ်ဟုတ်တော့ဟင်ကိုရင်လေးကြာကြာပြင်းကြာကြာလေဘူတော်မှမရှိဘူးလေပုဂ္ဂိုလ်ကဘာဟုတ်လားဘာပါပြီးတော့တပါးတဲ့ဖြစ်တဲ့အတွက်အိမ်ကအိမ်ရှင်မဟော အဲဟိုချက်ဖို့ပြုတ်ဖို့ခဲရုံမလားခဲရုံပါခဲရုံတကယ်လို့တရားရှိတယ်လို့ရှင်ကချီးငါလာဘောင်းဘောင်းရေဘောင်းပါအဲဘာလို့ဘသူအာနာလို့ဘသူတော့မဖိတ်မကောင်းဘူးနဲ့လာအောင်မလားဟုတ်ပါတယ်ဗျာတိလာယူခြင်းလဲယူမယ်ယူခြင်းပါလေဒီဖုန်းတော့တွေးနေတာတမန်သူသိနာရှိလူညလူမမလူခြင်းမလူဖုန်းကတော့တွေးနေမှာကိုယ်မေးကြွားလိုက်ပြီးဟောအဲ့ဒါတော့ဝါလုံးလုံးပဲလေ နေ့တိုင်းအဲဒီတဏှာတရားစစ်စစ်ကိုကျွေးတာတွေကြမဲချလို့တပါးပဲဟင်ပုဂ္ဂိုလ်တွေလည်းမဟုတ်နော်သတိညိုလာပြီးမိမှာအဲ့ဒီတရားတော်ကြီးငါပါပြင်ပြီးအဲ့ဒီတပါးတော့ဟာဘူးဒီပဲချလို့ဒီပဲတို့တာလေဒီပဲချလိုက်တို့တာလေလူတတ်တာပြောတာနော်အဲ့ဒါပါအချိန်ပါပါဟင် တို့ရာဝန်ပေတော်တိုင်းဒီတို့ငါလမ်းမတော်ဖုန်ကြီးလမ်းကလူတဲ့ဟိုဘာပေါ့သူတို့တို့လမ်းမတော်တိုင်းတွေကသဆောင်တိုင်းညာတို့ဘူးဆောင်တိုင်းမှာလမ်းတိုင်းလမ်းတိုင်းလူကအဲဒီဖုန်ကြီးလမ်းကြတော့တို့တေတော်တိုက်က86တောင်းရှိပါတယ်။သာငါ605ပဲရှိပါတယ်။တို့နေခဲ့တဲ့ကြောက်ကြောင်ကြောင်က၄ကံပါရှိပါတယ်။ အဲ့ဒါအဲ့ဒီတေတော်တိုင်းသံဃာဘုံဆွန်ကြီးတော်မွေဒီတို့ကြောင့်ကြတော့45ပါးကိုသားတပါးကြောပါဘုရားဟင်45ပါးကိုသားတပါးကြောပါဘုရားလေးဒါအဲ့လိုပဲဟိုဟို90ရှိတဲ့ကြောင့်လည်းဒီလိုလေး60ရှိတဲ့ကြောင့်လည်းဒီလိုပဲလေး ဒီအဲတော့ဘုလုံးပေါင်းတော့96ပန်းနေမှာပေါ့ဗျာ96တောင်းစီတာဟုတ်ဗျာသို့တော့ဘုရားပြုပါ6ပြန်ပါစီဒီရမှာကဟင်ဘယ်ဘုရောဆရာတော်ကြီးကြွပါမပေါ့ဘူးနော်ဆရာတော်ကြီးကိုယ်တိုင်ကြွရင်ကြွကိုယ်ကလူကျင်လို့သဘောတော်မောင်ကိုယ်နဲ့တောင်းကြည့်တော့အဲဟိုဒုလေးတန်ငါးပါးကြောင်းကလည်းအဲလေးတန်ငါးပါးကူတာတော့တော့ပါဗျာ လူတော့96ပါဗျာမှန်ပါဗျာအဲဒါသေတော့လိုက်တန်ငါဂုံလူတာတွေဗျာဆောဗျာငါပဲလူတာပါမလားမှန်ပါဗျာဟင်မှန်ပါဗျာဟင်ဘုရားလားလူဘူးသလားမန္တလေးတွေဟင်မန္တလေးနေပြီးတော့အားရဟာဟုတ်တော့ မန္တလေးဆိုတော့လူလေးတွေထင်းနေတာအာအေးဗျာဟင်ဟင်ပြီးတော့အရင်ကသူ့သင်္ကန်းကျွန်းမှာဖာသာပါလာတဲ့ကတူနာတို့ဆိုချက်ပါဘုံဘူးအောင်ရတပေပါဦးမြတ်ပြင်းဆိုညောင်တုံးသားသူသွားလူတာတမျိုးသူ့ညောင်တုံးကြလူတာဘာလာဘယ်လောက်ပြင်းနေပါလဲပရိသတ်ဘယ်လောက်ပြင်းနေပါလဲအဲ့ဒါဒီကိုလို့ သူ့ရွာကိုလမ်းပေါ်ပေါင်ကြပါတယ်။ပေါင်ကြပြီးဒီကနေပြီးတော့သင်္ဘောနဲ့ရံသွားနေသွားပါတယ်။သွားပြီးမလူခင်နေ့ကလေးကသူလူမဲ့တန်ခါဖြစ်ပြီးသူပိဋကကျွေးမဲ့ဖြစ်ပြီးအကုန်လုံးကိုအဲ့ဒီကြောင်းဖရာတော်ကိုကြည်စိတ်ချ။နောက်ဝင်ငါဒီကပေါ့ပြီးကြည်စိတ်ချ။ပြီးတာနဲ့အဲ့ဒီရွာကိုပြီးအလိုက်တော့တယ်။သူကတော့အလိုနေကြတော့ဖရာတိုင်ကောင်းတဲ့ကွာ။ သံကမ္မထာဝန်ထာဝန်ဟင်ဟင်အဲ့ဒါလူကြီးလာချာရအောင်လားဒီအာငါဟာတော့ပါတော့ပါလားမင်းနာနေလားရှိဦးလားရှိဦးလားဒီဘသူတော့မလာဘူးကွာဘသူတော့လာတော့ရှိဦးလားရှိဦးလားဘသူတော့ဘတော်ကြီးစားပေါ်တာကွာဒီကတော့ဘယ်နဲ့ပေါ့လားသမားတော့ကနေလို့ပူတာပါဘူးဒါပါဘုရားဟင်လူတတ်ပါဘူးလူဘူးတလားဘူးပါဘုရားဘုရားအားရဲ ပေါ်မှန်းလေးကိုလေရင်တဲ့တယ်ပြီးတော့တို့ဇင်းကြိုက်တောင်းနေတော့ကသူသားရီပြောလို့တိတာသူပြီးတော့တွေ့တဲ့ဘူးသူဗုဒ္ဓမာနဲ့ပေါ်တယ်ချာမှာကောပင်ကျော်သွားတယ်ဒီကောပင်ကျော်ကသူ့နာမည်ဦးအောင်ဖြေပါခဲ့ဟောဦးအောင်ဖြေဦးအောင်ဖြေ သူတာကြီးတော့နာမည်နေပါလေလူသိမင်းတရားတော်တော့ဖယ်ရတာသူမောင်နှမကိုရောလို့လာပြီးပြန်လို့သူတည်တာပါသူရှိတော့လာပြန်ပါဘူးဟင်သူပြောလို့တည်တာပါသူတာရွေးသူသမီးငါရောလည်းမှန်ပြီးတော့ပါကဲအပေါ်ဆုံးကကြီးဆုံးကပါအငယ်ဆုံးကပါအလယ်မှာကငါရောကသမီးအဲဒီဦးအောင်ခေတာတော့တမျိုးသူက သူတက်နစ်ကိုတစ်ချိန်လူလေသူမွေးနေ့သူပါတော့မွေးနေ့တစ်ချိန်လူလေနော်ဟုတ်ဒီနောက်နေ့မွေးနေ့တူထားပါတော့နေုံလားပြည်နေဆိုပါတော့သူမဲ့ဆိုရင်ဒီနှစ်နေုံလားပြည်ကျော်ကလေးကသွားပြည်ပြီနော်ဟုတ်ပါ သူတို့ဒီကကွန်ဒီအုံဒီကွန်ရတာအဲဒါဟိုမော်ဒယ်ကဘွေးယူသွားပြီးတင်ရပါတယ်တင်းတင်းလာပြီးသူ့မိသားစုပါဖို့ပေါ့ဖို့ကိစ္စအားလုံးဝယ်ခဲ့ချမ်းတယ်ငါကြဖို့ငါကြဖို့ဝယ်ခဲ့ပါတဲ့နောက်နေ့လည်းယူလာတယ်လေဟင်ဟိုဘာလို့မတို့မပုံမဲ့ဟာဒီပေါ်ပြထားလို့ဟာမျိုးပေါ်ပြ 6ခုဟာမျိုးပေါ်ပြလက်6ခုဟာမျိုးတရားဒီဝဲလာတယ်နောက်ဆုံးဆံငါးပါးဝဲလာတယ်သူမိသားစုလည်းစားဖို့တော့ဘူးပြည်စုံအောင်ဆောင်ရပြီလေသမုဒ္ဒရောမိသားစုတော့ငါခံပြီးအကုန်လုံးဝေချလာရင်တင်ငါဘာလို့တော့ကိုရောကုတို့တရားသားရမှာတော့မိသားစုအကုတို့တရားသားပေါ်မှာပေါ့ဟင်မိသားစုအားလုံးရဲ့ကုစုနဲ့ဖြစ်တဲ့ဟာကိုကိုတယောက်တည်းအနိုင်မကျင့်ရဘူးတဲ့ မန်းလေးတွေကိုကျင်ဘူးလားဟင်ဟင်ဥမာမဲမိသားစု9ယောက်ရှိတယ်ရှိလို့ရှိရင်ဟိုဥမာမဲဟိုတနည်းမောင်နှံပေါ့တာသမီ3ယောက်ရှိတနည်းဖြစ်သူကလူကျင်တဲ့စေတနာအရင်ပေါ်လို့ရှိရင်ကျန်တဲ့၄ယောက်ကိုဆန္ဒတောင်းရပါတဲ့ဆန္ဒသူတို့မျက်နာကြည်လာတဲ့ခင်ကိုကြည့်သူတို့လုံးချုံနေသိချုံနေတို့သွားပြောရင်ငေါ့ကိုလိုက်မှာပေါ့ သူအကုသိုလ်ဖြစ်ပေါ်မှာပေါ့သူရောကုသိုလ်တရားဖြစ်မှာပေါ့သူရောအကုသိုလ်တရားဖြစ်ပေါ်မှာပေါ့ဟုတ်နော်တဘောဝလုံးကဝိထုတူစေတနာသူတို့ဒီမှာမိသားစုလာပြတ်တာလေသူပြောတဲ့ဘာမှဟုတ်တယ်နဲ့ဟုတ်တယ်နော်ကိုဒီရောက်ဘာမှဟုတ်ပဲနဲ့ကြောင်းလာရင်မင်းမင်းပြီးတာဗျာအာအဘူညာလိုက်တာဟင် အဲတော့အဲတို့တို့ညာကလူတွေဆိုငါပွဲအဲအဲတို့ဟိုလိုအင်္ဂါပိကိန်းနဲ့ကျုပ်တော့ပါဠိတော်လူချင်းတာပါဠိတော်ပဲနဲ့ပြောရတယ်တောသနာပဲလူလဲပြရမှာလေအဲကဝါလေးခွာငါလဲအဲလိုသူလူချင်းပါတယ်လို့ဆိုအဲ့ဒါမှစေတနာတင်ပါတယ်စေတနာသူသနာသူတင်ပါတယ်ဒီလိုကြီးဒီစေတနာသူသနာသူလေဟုတ် စိတ်စေတနာတို့သံဃာတို့သားတွေသမီးတွေလည်းအဲ့လိုပဲငါပွဲဘယ်တော့ပါလိဘယ်လိုလူကျင်လိုက်တာခန္ဓာပေါင်းကပါတယ်ကြာဒီမှာဗျာတောင်းမှုဒလာမန်လေးဒီမှာဟုတ်ပြီဟင်တောင်းမှုဒလာအဲ့လိုသိသိသားစုကိုပါပါဒီဟာပတော်မူတာနဲ့တောင်းမူတာနဲ့ဒါပဲပါဘုရား။ဒါတော့မတော်ပါဘူး။တော်ပါဘူးတဲ့ကဲ။အာ။မဟုတ်ဘူး။ဒီ ဒီအဲ့ဒါဆိုရင်၅ရောက်ရှိ၅ရောက်ကျန်တဲ့ကိုနိုင်တင်ထားလေဟင်ကျပါဗျာဟင်ကျပါနိုင်တင်တာလေကျပါဗျာလုံဘူးသလားဟင်ခန္ဓာတော်မှာတတိယတခါကြီးကခန္ဓာရင်ပေါ်ရင်းနဲ့ကျန်တဲ့မိသားတော်မှာသားရသမီးကလူကြီးတွေဒီတိုင်းခန္ဓာတော်မှာခန္ဓာတူမှာလိုပါတာလေခန္ဓာမတူလို့ရှိရင် ကိုကုသိုလ်တွေကပေါ်ရပြီဘုရားမှာအကုသိုလ်တွေကကိုဖြစ်ပေါ်မှာမှန်ပါဗျာဟင်မှန်ပါဗျာဟင်ကိုတောင်းတာတွေပြလိုက်ပါဘုရားတို့ရောက်ပြီးကြည့်ရရအောင်ဘုရားတို့လည်းမတို့ဒီမှာကိုအဲတော့ဘုရားမေကိုသူတို့ရိုက်ခါဘယ်လောက်ရတယ်တော့တော့ပြီးစားရမှာမဟုတ်ရပါဘူးဒါကတော့ပြီးတယ်ဟင်မင်းတို့ဒီပါရမှာ မင်းလိုက်ချင်တဲ့ဟာတွေကြောင့်မင်းနဲ့ထုံကြရအောင်မြန်မာပြည်ပြည်ပြည်တို့ရပို့ပါအဲအဲလူကူကခန္ဓာတောင်းလာတာပြည်ပါအဲတော့ဟိုဦးမေရတော့မဟုတ်ဘူးဒါကလည်းမိသားစုအတွက်လုံလောက်အောင်သူကပုံဝဲလာတယ်မှန်ပါဗျာဟင်မိသားစုကငါခံပြီးထူတာမျိုးမဟုတ်ဘူးမှန်ပါဗျာထူတာလေးနဲ့မှ သူကဝယ်လာတယ်တရားဘုဒ္ဓကဖို့ပဲမာဇာဘုံငါကြဖို့ပဲပြောလို့ဝယ်လာတာဟင်ဟုတ်ဒီခါဒီခါဒီခါလေဟိုနောင်နေကိုလေယုံကိုလူကိုရလေမာပြီးလူကိုရဒီနေ့ကတည်းကလေနော်ဒီမှာဒီမှာပြီးတော့အဲ့ဒီချက်ဖို့ထင်းတို့လိုမဟုတ်ဘူးတို့ဟိုတို့ကတော့မြေတက်လေးနဲ့လိုက်ထင်းဖယ်ရတာလေအဲ့ဒီချက်ဖို့ထင်းဘူးကိုယ်တိုင်းအဲ့ဒါလေးလေးနဲ့ဖွက်ပြီးတော့ထင်းဖယ်ပါတဲ့ ဒီဖန်ချက်ဖို့ထင်းဒီဟင်းချက်ဖို့ထင်းဟင်သာဓိကသာနာကိုယ်ကိုယ်တိုင်လုပ်တဲ့လူအားမဟုတ်ဘူးလားဟုတ်တယ်ပြီးတော့သူတဲ့ခါကလည်းကွန်တာကကွန်ရောင်လို့ဟိုတော့ကွန်နေရောင်လို့ဟုတ်နော်အဲအုံနေရောင်လို့ကိုလို့တာနော်ကိုထွေးနေတာနော်သာလို့တော့သမီးရလာတတ်ခင်တယ်တရားသဖြင့်ရတာမဟုတ်ဘူးလားဟုတ်နော်အဲ့ဒါမျိုးနဲ့ထူတာဟုတ်လားဟင် အဲ့ဒါပြန်သိပြီးတော့သူကနာကလူဖို့ရောက်ခံစီစားအကုန်ပြည့်စုံဖြစ်မှာပေါ့။နာနီတော့နာနီတို့ဟိုအစိုးဝဲမှာပေါ့။ဝေးတော့ကတော့၆ပြီဝေးပြီးသူ့မှာပေါ့လောက်မှာပေါ့။ဟုတ်ကဲ့လား။ဟင်တို့ဖူးသလား။တို့ဖူးပါလား။ဟင်တရားမပါဘူး။ပေါ်ပြတော့လို့ဖူးတာတယောက်သေးတယ်။ဟင် င်းဘယ်နှခါတော့ဘူးလို့တခါတော့မရောက်ဘူးပြီးတော့ဇောင်းပုံးကရဲ့လူဘုံကြီးကရှုပြီးရတယ်လို့လုပ်တယ်ဟင်မိသားစုနဲ့ပေါ့ဘလိုသားတွေပြောတယ်ဟုတ်တယ်ဟုတ်ဟင်ကျမလည်းဘူးတဲ့တော့ကဟင်ဒီဘာတော့လို့အားရရကျမတိုင်းမူတဲ့ပေါ့ဟုတ်တယ်ပုတ်ကလုံးဒီတော့အမိကျေလူ ဟုတ်ကလားဗျာပတိုင်မင်းကြီးဗျာဒီလိုတိုင်းပါဟင်အဲ့တော့သူကဆံလေးလူပြီးဘူးတလုံးဝယ်လာဘုံလုံးကိုမှန်းနေပြီလေမယုံလားပြီလူမှာမယုံလားလားရှိရဲ့လောက်မှာဖုတ်မှုမိလိုက်လို့တော့တော့ကတော့မဝင်နိုင်ဘူးဟင်လို့အဲ့ဒီချိန်ညမှာငွေဆွဲရတော့အဲခုနပြောလို့ညာနေမလားမင်းနေမလားတင်ပါပါဟင်တင်ပါပါ ပြီးတော့ဟိုကတွေကနိုးဒီဘူးတလုံးကြီးဆိုတော့တခါလူနိုးဒီဘူးတလုံးလူဖို့ဆိုပြည်နာတစ်ခုလေတင်ပါပါဆန်တင်းသွားဝဲတော့တခါပဲလေတင်ပါပါဟင်ဆန်တင်းဟိုတခါသွားဝဲတော့လည်းပြည်နာတစ်ခုပဲတင်ပါပါဟိုနိုးဒီဘူးတလုံးတလုံးနဲ့လည်းနိုးဒီဘူးတလုံးပြည်နာတစ်ခုဒီပဲလေဘယ်ဟာကပူပြီးပြည်နာများမယ်ထင်တော့ဘယ်ဟာကပြည်နာတန်ရှင်းမယ်ထင်တော့ဘုရားသလား အဲ့ဒါကတည်းကဟုတ်ကလားဗျာဒါကြီးတယောက်ပဲဒီအဲ့ဒီတခါပဲတို့တွေ့ခဲ့မှုတဲ့အလူလူပါဝါပါပါဗျာနော်ဒီကိုကပေါ်ရတယ်လို့ဆိုပါဗျာအဲဒီမှာသူကစိတ်စင်ကြယ်သူ့ကိုတခြားကျင်လေသူကပတိချင်းတော်မှာဘုံတော်နဲ့ပါပါ ဒီကုံမောသိလို့အာသိတိအာမဟိတိအာခေလာသင်္မာသာပူနေတဲ့စိတ်ကလေးဤဖို့ညနေတဲ့စိတ်ကလေးကိုယ်စီရောက်ဖို့သင်္မာသာသင်္မာသာဒီကုံတော်သိနေရင်မတွေးပြဘူးသင်္မာသာမပြေဘူးမတွေးဘူးမနေဘူးသင်္မာသာသင်္မာသာနာသူ့အရှူလာတဲ့ထားသင်္မာသာတရားရှာခိုင်းတာမရှိဘူးသင်္မာသာဟုတ်နော် မြမဗျာဟင်မြမရှိမှဒါအဲ့ဒါပဲလေမြမဗျာအဲ့တော့သူကအဲ့ဒီကုံတော်လဲမြေပွားပါတယ်မြမငါအိယာဝင်တိုင်းမြမတော့နော်မြမပြီးတော့ပတိတောကလောဘကြီးရင်ပတိတောကကြီးပါတယ်မြမဗျာဟင်ဘယ်လောက်သိမကွာအဲဘယ်ချိန်ကြဘယ်လိုကြီးဖြစ်မကွာဆိုရင်အဲ့ဒါအဲအဝိဇ္ဇာဖြစ်ပြီလေတမန်တော်မှာအိမ်နဲ့သိတာကိုတမန်အတွေ့စခန်းကြတော့အတွင်း နာအတွင်းစခန်းကြတော့အတွင်းပြီးတဲ့ဖဏတရားပြီးရတယ်။တဲ့ပြီးဟာအတွင်းစခန်းသွားတဲ့ဖဏတရား။သောဘာနဲ့သောကကအပြင်သွားတဲ့ဖဏတရား။ဟုတ်နော်။မန်းလေးမှာတော့ရှိမှာပါတိုက်တွင်းပြီးဖဏတို့အင်းကြီးပြီးဖဏတို့။ဟင်ဟုတ်ကလား။ဟင်ဟင်အခုဘာတော့ဟိုဒိတ်တို့သွားတဲ့ဖဏနဲ့အင်းကြီး ဟင်ဒီနေ့ဒီပနာဂရီပါနဲ့ပြီးလာလို့ဒီလိုဒီပနာဘာတင်တာဟိုနေဒီနင်းနေလာပြီးလာလားဟုတ်ကလားအတွေ့ဒီပနာကပတိနဲ့ပြီးလေအဲ့ဒါလောဘနဲ့တော့ကအဝိဇ္ဇာမပါအောင်လုပ်တာညာတော့အပြည့်ဟိုလောဘတော့ကကင်းအောင်လုပ်တဲ့ပုဂ္ဂိုလ်ကပတိလောဘကြီးတတ်တဲ့အတွက် တဲ့ကမ္မထံတော်ပါဒီရတဲ့တွေပေါကများပါပဲ။မှန်ပါဗျာ။အဲ့တော့လူကျင်တာမရကြဘူးပေါ့။မှန်ပါဗျာ။ဟုတ်နော်။အဲ့တော့အိုးဖေကတော့သူက၅ပတ်။ဒီမှာများတော့ပြီး၃ပတ်ကိုအဲပထမတစ်ပတ်ဆိုတာဖယားငါပူဆုံး။မှန်ပါဗျာ။ဒုတိယတစ်ပတ်ဆိုတာငါတရားပူဆုံး။မှန်ပါ။တတိယတစ်ပတ်ဆိုတာသံဃာပူဆုံး။မှန်ပါ။ငါးပါးသိတဲ့ပုဂ္ဂိုလ်တို့ဒါပြီးပါဘူး။ဒါပြန်မှာဘူးပေါ့။မှန်ပါ။ဘယ်လိုပုဂ္ဂိုလ်ကသိတဲ့ပုဂ္ဂိုလ်ကကိုယ်နဲ့သားဘူးပေါ့။မှန်ပါ။ဒါကတနည်းလေးသားဘူးဒါကတနည်းငါသားဘူး။ အဲလိုဒိဋ္ဌာနဲ့စိတ်ထားဘုရားကအဲ့ဒါပဲနားလည်ဟုတ်နော်ဘုရားဘုရားအဲတော့သူသေးမဲ့နှစ်ကြာတော့ခုလိုခေါင်းကောင်းတယ်ဒီလိုမဲ့နှစ်ဟင်ဒီမှာမင်းရုံလာပြီဆိုပါတယ်မယုံလာတာဖိနေရတယ်ဟိကောင်းနေငါမတင်ငါငါသိမှာပေါ့ကိုတို့ကိုတိုင်းပဲကောင်းကနေပြောတာ ဟိဟိုတားနေကမော်လနေမှာသာဝန်တော့လုပ်လုပ်ပါတယ်အထူးကဌာနမှာသာဝန်တော့ခန္ဓာသားတော့ခေါ်အောင်လေခေါ်ပြပြန်လာသိပါကလေးတွေကပြုံးပြီးပြုံးပြီးသူလိုဘလိုကြီးကပြောနေတာဟုတ်ဟင်သူလိုဘလိုကြီးကပြောနေတာဘယ်သူယုံပါတယ်လဲဟင်တို့သာရဆိုတာတော့ နာပြီးပါကိုရှုမှတ်တဲ့ပုဂ္ဂိုလ်ပေမဲ့အချိန်ထိတောင်ပြနိုင်တယ်လို့သာသာဆိုပါတယ်မှန်ပါဗျာဟင်တတိနဲ့ပုသိကိုရှုထားတဲ့ပုဂ္ဂိုလ်ကိုယ်ဝင်လေထွက်လေအားနည်းတယ်အားများတယ်အဲဆွဲတယ်လို့ပါတယ်မပါဘူးသိတာပဲမှန်ပါတော့နော်တတိတိရှိတဲ့ပုဂ္ဂိုလ်လေကိုယ်လုံးနဲ့ပွားပွားလေသိတာပဲရောဘယ်ရောသူ့ကြောင့်သူသိနေတာဟုတ်မှန်ပါသာသမီတွေကမယုံ အဲဒီ14ရက်နေ့ညနေကြတော့တောင်းသွားသူကညာတော်အားဖြင့်ဆုံးချက်တဲ့ချိန်မှာသာလောဘဒေါသနဲ့ချက်ထားများပြီသိမသိသေးဘူးဟင်ပုံကြီးအာယုပိတာတဲ့ဆိုရင်အဲနှစ်နိုင်သုံးနိုင်တော့ကလည်းဒေါသနဲ့မဟုတ်ဘူးလားပြန်ပါပါသူကလောဘဒေါသနဲ့ရင်းလာပြန်ပါအဲဘာလို့ ဘုန်းကြီးတွေသွန်သားပြီးလို့ပြီးပြီဆိုမှရေသက်ချကနေလေးရမှဒီလားယူတာဟုတ်ဟုတ်ဦးပြီသူ့လုပ်ကိုဒီလားနဲ့လုပ်တာဒါပြီးနေလူမှာအဖေမိနာပါတယ်ကဒီလားကိုပါဒီလားယူပြီးတရဏကုံသူ့ကိုဒီလားလိုက်ပြီးမှဒီလူခံပြီးအဲဒီကတည်းကတရဏကုံတင်ထားလိုက်တယ်ဟင်ဟုတ်တော့မှန်ပါ သူစုထားတဲ့ခင်းသူစုထားတဲ့ဆန်းငချောင်းတို့လည်းဖက်ချောင်းတို့အကုန်လုံးရွာကလူတွေကိုအပြားလိုက်တာပေါ်လာနေတာစစ်ပြီးပါကွာအငါကဘယ်နှပါဟိလူကတို့ယုံရွာတွေကကုန်ခိဖက်နေပေါ့ဗျာအဲလိုအတော်တာပဲသူဝင်မလို့သူကတော့ကြောမှာသွားပြီးအဲဒီသူ့လို့သူလို့နေတာမနေ့ကမှအိမ်သွားဆုံးကပါတယ် သံဃာတော်ဒီကိုလည်းပြင့်သံဃာပြီးတော့အားလုံးကိုလည်းသူ့ကိုအတိကြီးပြင့်နေရရှိရင်ခွင့်လို့ဖို့ရောက်ပါသေးတဲ့ဟင်ဟင်အဲဒီရွာကလာတဲ့ဟိုတို့ဘာလို့နာပြီးတော့အားပေးတဲ့ပိဋကကိုလည်းသူ့ဘောဟိုအဖြစ်ကြီးပြင့်နေနေတာရှိခဲ့ရင်ခွင့်လို့ကြဖို့တောင်းပန်ပါသေးတဲ့အဲဒီအနေသာတော့ပြီး အဲဒီတန်ဃာတော်ဒီတရဏဂုံပေးဒီလာပေးအဲဘေးရုပ်ပြန်သွားဘေးသာတည်းသွားပြီးစိတ်ငါဘေးမှာဟောပါတယ်ကျိုးမှုတို့ဝင်တာလို့သိပါပါမယုံမယုံအဲဒီမှာဟိုဖြာထူးစကားပြောမယ်တို့ဝီကိုဆရာတော်ဘုရားကြီးမေရန်တို့ဒုက္ခနေခြင်းမလို့ရပါလေတည်ခြင်းလို့လည်းရပါလေ ဟင်သူတို့စိတ်သူတို့ပိုင်တာဟုတ်ပါဗျာဆိုတော့ဒေါ်လာဘူးစိတ်ကိုမပိုင်လို့အဲနေချိန်နဲ့မပြီးတာပေးချိန်နဲ့မပြီးတာသူတို့ကြနေချိန်နဲ့ပြီးတယ်ပေးချိန်နဲ့ပြီးသေးတာသူတို့အဲ့လိုဝင်ကြတော့လည်းကြောက်ခဲ့ဘူးတဲ့သူအိုးပြရတော့သူကပတိနဲ့အဲပတိစိတ်နေတာအဲ့ဒါပြီးလာမို့လားကိုယ်ကလေးအရာကျင့်နေတာသိကျင့်နေတာပြီးလာပဲလေဘာသိကျင့်နေတာတို့ဉာဏ်စိတ်ကဉာဏ်စိတ်သိကျင့်တာလေ တွေးနေတာမြင်နေပဲလေတိုက်တဲ့အကြောင်းတွေတိုက်တွေးနေတွေးပါတယ်မောင်ခွဲတွေတီးတီးထားတာဒီတွေးပါလိမ့်မယ်အဲ့ဒါမြင်နေပဲအဲဒီကကညာဖြစ်အောင်လေးကျင့်နေတာအဲ့ဒါပဲလားဒီကျင့်နေတိုင်းပတိဆိုပတိမှာတီးနေတာသမာဓိပါတီးတဲ့အကြောင်းတီးတဲ့အတိုင်းပဲပတိလုံးမှာအဲဆွဲခြင်းစိတ်ကားစီကဒါမှအလုံးကြီးဆွဲတာကနောက်ကစိတ်ကားစီကယောဂနောက်က ဟင်သိခိုင်းတဲ့တိုင်းကိုလုံနေရတာဒီသွားမြင်ပါလေဒါကပညာပါဟုတ်နော်ဟုတ်ပါဗျာဒီကတော့မှကြားဘူးကြပါသေးဟုတ်နော်ဟုတ်ပါဟင်းရဲ့အဲ့ဒါဗျအဲဝုံပြီလားအဲအဲ့လောက်ဒီသူကဒီကုံတော်နဲ့ထုံထားတာဟုတ်ပါဗျာသူစိတ်သူပိုင်အောင်လုပ်ထားတာဟုတ်ပါဗျာဟင်သူအလှူပါအောင်မသိဘူးလားသိပါဗျာသူကိုယ်တော်ကလည်း ဒီနှစ်နေုံလာပြီးသူမှာဘူးမနှစ်ကနေုံလာပြီးရတယ်ဆိုတနည်းလုံးလုံးသူကကုသိုလ်ကြီးတင်ပါပါတည့်ရမဟုတ်ဘူးတင်ပါပါတင်တယ်ဟာကြီးတင်ပါပါတည့်ရဟုတ်လို့လားဗျာဟုတ်ပါဘူးဗျာအေးဗျာသူကုသိုလ်ဝါထားတာလေသူဒီကူလေးတစ်လုံးတစ်ခွက်တန်တဲ့သူဒီကူတစ်လုံးယူလာတဲ့လူဘိုးဒါနတော့ဘွားတင်ပါပါလူဘိုးဒါနတော့ဘွားတင်ပါပါဟင်လူဝါမာရဲဗျာ မှန်ပါဗျာပြီးတော့ဟိုပြောဒီပြောပြောမယ်အခုချမ်းလေးတဲ့မှန်ပါဗျာဘုရားလက်ထက်ကဆွန်လာမီမမေးရတော့ဘူးမလို့ဘူးဒါကြတာမေးရမှာဥပမာမဲ့တခါကြီးအင်္ဂါမိသားစုဘယ်လောက်ကြီးတော့သုံးလောက်ထဲလားတန်လို့ဒီဘယ်လောက်ချက်တော့ဒီလိုကဘာပါတတိချက်သုံးလောက်ကိုဘာလို့တတိချက်တော့ဘုံလာရတဲ့ဒါကြွားဒီလိုဘုံတော့ ဓာကြီးတို့သုံးအောင်ပွဲအော်ဒီလိုလုပ်ကြလားတစ်လုံးပွဲပါလက်တစ်လုံးပွဲအဲ့ဒါပဲချက်အောင်အဲ့ဒါပဲချက်အောင်ဟင်တို့ဒီဘုတော်တို့တော့မချက်အောင်ချက်ပြီးဟိုဓမ္မကြီးချက်တာဒီလိုချက်ဓာကြီးချက်တယ်ဆိုရင်အဲဟိုဓမ္မကြီးကဟိုဘယ်လိုပြီးတော့တားလာသမီးလားသမီးပါသမီးဒီမှာအဲတော့ဓမ္မကြီးကဒီပြီးတော့ဒကာကြီးကိုဆန္ဒပေးခဲ့ရပါတယ်ကျို့ဖို့တော့ จะส่งเรียกปีตูซาเมจะส่งเอเอริจันโนโนสิกุตโนกวยเลยนะဟောဒီပါသဖို့ကျုပ်သားမဲ့သဖို့အဲ့တော့ဒီမာကြီးသားမိကသဖို့တရားကြီးပြီးတာပဲသမီးဝိုင်းမှာသူသုတ်တာဘလောက်ပါလဲဆိုတာလေမသိနိုင်ဘူးလားသမီးကလည်းသာနာပေးမှနော်သမီးကြီးသွားပေးရဲ့ကျမလည်းသူကျမလည်းကျမတို့သဖို့သူသမီးဆုံးတာတော့တခါကြီးမသိနိုင်ဘူးဒီလေးသားကြီးကြတယ်သဖို့ကြ ဒကာကြီးကလည်းသူကျတဲ့ဌာနရှိငါလည်းတစ်ဆုပ်ပြီးမယ်ဒကာကြီးလုံးလေးကြတစ်ဆုပ်ပြီးပါပဲလေဒီမှာအဲ့ဒီသုံးခုကသံဃာတရားလာလာနေရလာအဲ့ဒီသုံးခုကတရားလက်ထက်ကတော့ပါအဘုမချက်ပေါ့သံဃာအတွက်ဝန်တို့ဦးဖို့မရှိပါဘူးဟင်ပြီးတော့ညနာပူကြအရင်မရှိသင်္ကန်းကတည်းကတော့လမ်းပေါ်တော့ဟုတ်လား နဲ့ဟိုဘုံလေးနဲ့တော့ဒါမလေးပြတ်တဲ့နေရာရခဲ့တာဘယ်ကူလိုညာကူလိုကြည့်ဘူးလေဒီဒီရောမနီတို့တွေ့တဲ့တန်ကအဲဒီကူမနဲ့တန်ရင်ပုံပါလေးဒါရင်ဘုံလေးနဲ့တော့ပါလေးဘာသာမပိုင်းနေရာပြတ်ထားပြီလေဘယ်ရလက်တဲ့ဒါရင်တို့ဝိနည်းတင်ခဲ့ပြီးမဟာသမယဝိနည်းမဟာသမယဆိုဒီလမ်းကိုဘာဘာကိုဝင် လောင်းမဲ့ဟာမျိုး၆ပါးမရဘူးဘာဝင်ကိုကဟိုဘိုးလူလာမဟုတ်ဘူးဘာလို့ရင်တော့မှမဟိုငါးပါး၆ပါးဝင်မလောက်တော့ဘူးတော့ဘူးလေဘယ်တော့မှသမရခဏဘိုးရှင်ကိုစားအသေးစွာဝင်နော်ဒီတို့တို့တုံးလို့လူတွေကအာနာတို့ပါမုံညာမုံရှိ ဟင်နာဝကြီးတဲ့အိမ်ကလည်းပေါင်းကြီးတဲ့ဆို6ဦးပါလေအဲ့ဒါမိသားစုကလည်းအဲ့လိုဆင်ကားလိုတာနေကြဘူးတော့တော့သူဆင်ကားလိုတာနေကြတယ်သလုံးသာတနာ6တို့လည်းဖက်6တို့အကုန်လုံး ရွာကလူတွေကိုအပြစ်အလိုက်တာပေါ်တာနဲ့ငါချက်ပြီးပါကွာအင်္ဂါကဘယ်နှပါဟိလူကတို့ရုံရွာတွေကကိုဟိဖက်နေပေါ့ဗျာအဲလိုအတူတာပဲသူဝင်မလို့သူကတော့ကြောက်မှာပွားပြီးအဲဒီသူ့လုံသူလုံနေတာပဲမနေ့ကမှအိမ်သွားဆုံးကပါတယ်နာနာတော်ဒီဟူလေပြင့်တန်တာဒီတော့အားလုံးဟူလေသူ့ကို တတိကြီးပြင်းငယ်များရှိရင်ခွင့်လို့ဖို့ရောက်ပါသေးတဲ့ဟင်ဟင်အဲဒီရွာကလာတဲ့ဟိုတို့ဘာလို့လာပြီးတော့အားပေးတဲ့ပိဋကလူလဲသူ့ဘောဟိုဒီကြီးပြင်းငယ်များရှိခဲ့ရင်ခွင့်လို့ကြဖို့တောင်းပန်ပါသေးတဲ့ရန်နေသာတော့ပြီးအဲဒီတန်ဃာတော်ဒီတဲ့တဲ့ကုန်းပေးဒီလာပေးအဲဘေးရုပ်ပြန်သွား ပိန်သာတွေသွားပြီးငါပိန်မှာကွာကျိုးဘူးတို့မိသားစုသိတာမယုံမယုံအဲဒီမှာဘုဖြာထုစကားပြောမယ်တို့ဝေဘူးဆရာတော်ဘုရားကြီးလေတာပြောတာဒုက္ခနေခြင်းလို့လည်းရပဲပြေခြင်းလို့လည်းရပဲဟင်သူတို့သိသူတို့ပိုင်တာဟုတ်ပါဗျာ လို့နော်ဒေါ်လာကိုသိဖို့မပါလို့အဲနေချိန်လည်းမသိတာပေးချိန်လည်းမသိတာသူတို့ကနေချိန်လည်းသိတယ်ပေးချိန်လည်းသိတယ်သူတို့အဲ့လိုဝေဘူးကြပဲပြောခဲ့ဘူးတဲ့သူအိုးပြရတော့သူကပတိနဲ့အဲပတိသိနေတာအဲ့ဒါပြလိုက်မို့တော့ကိုယ်တော်ကြီးအဲ့ဒါကျင့်နေတာသိကျင့်နေတာပြလာပဲလေဘာသိကျင့်နေတာတော့ဉာဏ်စိတ်ကညာသိသိကျင့်တာတွေးနေတာဉာဏ်တွေပဲလေတိုက်တဲ့အကြောင်းတွေချိန်တွေးနေတွေးပါတယ် မုံခွဲတီတီထားတာဒီတွေးတာလေးပဲအဲ့ဒါညင်းနေပဲတရိယာကညာဖြစ်အောင်လေးကျင့်နေတာအဲ့ဒါပဲလားဒီကျင့်တဲ့အတိုင်းပတိဆိုပတိမှာတီးနေတာသမာဓိပါတီးတဲ့အကြောင်းတီးတဲ့အတိုင်းပဲပတိလုံးမှာအဲဆွဲခြင်းစိတ်ကရှိတာဒါမှအလုံးလေးဆွဲတာကနောက်ကစိတ်ကရှိတာယုတ်ကနောက်ကဟင်စိတ်ခိုင်းတဲ့အတိုင်းကိုလုံးရတာဒီသွားမြင်ပါတဲ့အဲ့ဒါပညာပါ ဟုတ်နော်မှန်ပါဗျာဒီခါတော့မှကြားဘူးကြပါသေးဟုတ်နော်အဲအဲ့ဒါဗျအဲဝန်ပြီလားအဲအဲ့လောက်ပြီသူကဒီကုံတော်နဲ့ထုံထားတာမှန်ပါဗျာသူစိတ်သူပိုင်အောင်လုပ်ထားတာမှန်ပါဗျာဟင်သူအလှူပါတော့မသိကြဘူးလားသိကြပါဗျာသိကြတယ်တော့သူကုသိုလ်ကလည်းဒီနှစ်မယုံလားပြီးလှူမှာဘူးမနှစ်ကနေယုံလားပြီးရတယ်ဆိုတော့တစ်နှစ်လုံးလုံးသူကကုသိုလ်ဒီ သိပါပါသိရမဟုတ်ဘူးသိပါပါသိတယ်ကြီးသိပါပါသိရဟုတ်လို့လားဗျာဟုတ်ပါပါအေးညာသူကတူဝါထားတာသူဒီကူလေးတလုံးတစ်ခွက်တန်တဲ့သူဒီကူတလုံးယူလာတဲ့လူဘုဒါနရောက်သွားပြီပါပါလူဘုဒါနရောက်သွားပြီပါပါဟင်လူဝါမာရဲကြပါပါပြောဟိုပြောဒီပြောပြောမဲ့အခုသာ ရားလက်ထက်ကဖုံလောင်းနီးမောင်လေးတွေတော့ဘုံမလောင်းဘူးတခါရတာမရအောင်ဥပမာမဲ့တခါအင်္ဂါမိသားစုဘယ်လောက်ကြီးတော့သုံးတော့ထဲလားကျွန်တော်လေးဒီဘယ်လောက်တက်တော့ဒီလိုကဘာတတိချက်သုံးယောက်ကိုဘာလို့တတိချက်တော့ဘုံတော်ရဲ့ဒါကြွားဒီလိုပြောတာဒါကြီးတို့သုံးယောက်ပဲအော်ဒီလိုလိုတလားကျလုံးပဲပါ လက်တလုံးပွေးအဲ့ဒါပဲချက်အောင်အဲ့ဒါပဲချက်အောင်ဟင်တို့ဒီဘုဒ္ဓဘုဒ္ဓတော့မချက်အောင်ချက်ပြီးဟိုဓမ္မရချက်တာပြီးတော့ချက်တာဒါကြီးချက်တယ်ဆိုရင်ဒီဟိုဓမ္မကြီးကဟိုဘယ်လိုပြီးတော့တားလာသမီးလားသမီးပါသမီးဒီမှာတေရောဓမ္မကြီးကပြီးတော့တရားကြီးကိုဆန္ဒပေးခဲ့ရမှာလဲကြို့ဖို့တော့တဆုံကလေးပြီးသူစားမဲ့တဆုံ အဲဒီတက်တော့လို့ဒီတော့လုံးပွဲလိုက်တာဟုတ်တယ်ပါတဆုပ်ကျုပ်သားမဲ့တဆုပ်အဲ့တော့ဓမ္မကြီးသားနေကြတဆုပ်တရားဤတာပဲသမီးဝိုင်းမှာသူထုတ်တာဘလောက်ပါလဲဆိုတာလေမသိနိုင်ဘူးလားသမီးကလည်းသာနာပေးမှနော်သမီးကြီးသွားပေးရဲ့ကျမလည်းသူကျမလည်းကျမတို့တဆုပ်သူသမီးထုတ်တာတော့တခါကြီးမသိနိုင်ဘူးမိရိသားနေကြတယ်တဆုပ်ကြတရားကြီးကလည်းသူကြီးနဲ့သာနာရှိငါလည်းတဆုပ်ဘူးမယ် တခါကြီးလုံနေကြတော့သုံးပြီးမှပဲဒီမှာအဲ့ဒီသုံးခုကိုသာလာတရားလာလာမရလာအဲ့ဒီသုံးခုပဲဘုရားလက်ထက်ကတော့ပါအဘုမချက်ပေါ့တန်ခါအတွက်ဝင်တော့ဝင်ဖို့မရှိပါဘူးဟင်ပြီးတော့ဟိုလိုလာဖို့ညနာပူကြရမရှိသင်္ကန်းလာတိုင်းတိုင်းတော့လမ်းပေါ်ရဘူး ဖွဲ့ပြောပြတာဒီနဲ့ဟိုဘုံလေးနဲ့ကောင်းဒါကလေးပြတ်တဲ့နေရာပြတ်ခဲ့တာဘယ်ကူလိုညာကူလိုကြည့်ဘူးလေဒီလိုမှနေတော့တွေ့တဲ့တန်ကဒါရင်ဒုမနဲ့ဒါရင်ဒုမလေးဒါရင်ဘုံလေးနဲ့ကောင်းပါလေဒါအာယမငါပိုင်းနေရာပြတ်ထားပြီဘုရားလက်ထက်ကဒါရင်လိုဝိနည်းတင်ခဲ့ပွေမဟာသမယဝိနည်းမဟာသမယဆိုဒီလမ်းကိုငါးပါးကိုဝင် လောင်းမဲ့ဟာမျိုးကိုထောက်ပေါက်တာတရားဘာပါဝင်ကိုကကိုဟိုဘိုးထူလာမမဖြစ်ဘာလို့ရင်တော့မမဟိုငါထောက်ပေါက်ဝင်ရင်မလောက်တော့ဘူးလေတော့ဘူးလေဒါကဘာသမဏဘာခဏဟိုဒီဥစားအသေးစွာမင်းတို့နော်ဒီကိစ္စတို့တို့တို့လူကြီးကြတာဒီ အာနာတို့ပါမုံညာမုံစုလေဟင်နာဝကြီးတဲ့အိမ်ကလည်းပေါင်းကြီးတဲ့က6ဦးပါလေအဲ့ဒါပဲမိသားစုကလည်းအဲ့လိုဆင်္ဂါလိုကနေကြဘူးတော့တော့သူဆင်္ဂါလိုကနေကြဘူးတလုံးသာတနာ များသောအားဖြင့်ထုံးချက်တဲ့ချိန်အားကလောဘဒေါကနဲ့ချက်ထားများတယ်သိမသိကြဘူးဟင်ဘုန်းကြီးအာယုပိတ်ထားတယ်ဆိုရင်အဲနှစ်နိုင်သုံးနိုင်တော့အရာဒေါကနဲ့မဟုတ်ဘူးလားပြန်ပါပါသူကလောဘဒေါကနဲ့ရင်းတာပြန်ပါအဲဘာလို့ဘုန်းကြီးတွေသွန်သားပြီးလို့ပြီးပြီးဆိုမှရေသက်ချာကလေးလေးကမှဒီလားယူတာဟုတ်ဘူးဦးပြီ သူ့လို့ကိုတိလာနဲ့လုပ်တာဒီမှာဒါပြီးနေလူမှာအဖိမ့်မိနာပါတယ်တော့တိလာကိုပါတိလာယူပြီးတရဏကုံသူ့ကိုတိလာလိုက်ပြီးတော့ဒီမှာဒီမခံဘူးအဲဒီကတည်းကတရဏကုံတင်ထားလိုက်တယ်ဟင်တော့နော်နာသူစုထားတဲ့ခင်းသူစုထားတဲ့ဆန်းငချောက်တို့လည်းဖက်ချောက်တို့အကုန်လုံး ရွာကလူတွေကိုအပြားလိုက်တာဟောတာနဲ့ငါချက်ပြပါကွာအငါကဘယ်နှပါဟိလူကတို့ယုံရွာတွေကပုံဖိဖက်နေပုံဗျာအဲလိုအတူတာပဲသူဝင်မလို့သူကတော့ကြောက်မှာသွားပြီးအဲဒီသူ့လုံသူလုံနေတာမနေ့ကမှအိမ်ဆုံးကပ်ပါတယ်။တန်ဃာတော်ဒီကိုလည်းပြင်တန်ဃာဒီတော့အားလုံးကိုလည်းသူ့ကို အဒီကြီးပြင်းနေလာရှိခွင့်လို့ဖို့ရောက်ပါသေးတကယ်ဟင်ဟင်အဲဒီရွာကလာတဲ့ဟိုတို့ဘာလို့နာပြီးတော့အားပေးတဲ့ပိဋကကိုလည်းသူ့ဘောဟိုအဖြစ်ကြီးပြင်းနေလာရှိခဲ့ရင်ခွင့်လို့ကြဖို့တောင်းပန်ပါသေးတကယ်ရန်နေသာတော့ပြီးအဲဒီတန်ဃာတော်ဒီတဲ့တဲ့နဘုံပေးဒီလာပေးအဲဘေးရုပ်ပြန်ကြွား ပေးတာဒီလေသွားပြီဒီမှာပေးမှာကွာလုံးဝဘူးသူနေထားပြီးသိတာမယုံမယုံအဲဒီမှာဘုရားထိုးစကားပြောမေတို့ဝီဘုရားတို့ဘုရားကြီးနေရန်တို့ဒုက္ခနေခြင်းလို့လည်းရပါသေးတယ်ကြည်ခြင်းလို့လည်းရပါသေးတယ် ဟင်သူတို့စိတ်သူတို့ပိုင်တာဟုတ်ဟုတ်နော်တော်လာဘူးစိတ်ကိုမပိုင်လို့အဲနေချိန်နဲ့မသိတာပေချိန်နဲ့မသိသူတို့ကနေချိန်နဲ့သိတယ်ပေချိန်နဲ့သိတယ်သူတို့အဲ့လိုဝင်ကြမှာပဲကြောက်ခဲ့မှုတယ်သူအိုးပြရတော့သူကပတိနဲ့အဲပတိစိတ်နေတာအဲ့ဒါပြလိုက်မှုတော့ကိုယ်တော်ကြီးအဲ့ဒါကျင့်နေတာသိကျင့်နေတာပြလာပဲလေဘာသိကျင့်နေတာတို့ဉာဏ်စိတ်ကဉာဏ်စိတ် နေကျင်တာလေတွေးနေတာမြင်နေပဲလေကြိုက်တဲ့အကြောင်းတွေကြိုက်တွေးတွေတွေးပါမောင်ခွဲတွေတီတီထားတာတွေတွေးပါလေပဲအဲ့ဒါမြင်နေလေအဲ့ဒီကညာဖြစ်အောင်လေ့ကျင့်နေတာအဲ့ဒါပဲလားလေ့ကျင့်တဲ့အတိုင်းပတိဆိုပတိမှာတီးနေတာသမာဓိပါတီးတဲ့အကြောင်းတီးတဲ့အတိုင်းပဲပတိလုံးမှာအဲဆွဲခြင်းစိတ်ကရှိတာဒါမှအလုံးလေးဆွဲတာကနောက်ကစိတ်ကရှိတာယောကနောက်က ဟင်သိခိုင်းတဲ့အတိုင်းကိုလုံရတာဒီသွားမြင်ပါတဲ့အဲဒါပညာပါဆုံးနော်ဒီခါတော့မှကြာဘူးကြပါသေးဆုံးနော်အဲအဲဒါဗျအဲဟိုဘီကအဲအဲ့လောက်ဒီသူကဒီကုံတော်နဲ့ထုံထားတာသူစိတ်သူပိုင်အောင်လုပ်ထားတာဟင်သူအလှူပါတော့မသိဘူးလေဘူးလားသိပါပါဗျာသူ့ကိုယ်တော်ကလည်း ဒီနှစ်နေုံလားပြီးထူမှာဘူးမနှစ်ကနေုံလားပြီးရတယ်ဆိုတနှစ်လုံးလုံးသူကကုသိုလ်ကြီးတင်ပါဗျာတင်ရမဟုတ်ဘူးတင်တယ်ကြီးတင်ပါဗျာတင်ရဟုတ်လို့လားဗျာဟုတ်ပါဗျာအေးဗျာသူကုသိုလ်ဝါထားတာလေသူဒီကူလေးတစ်လုံးတစ်ခွဲစာတဲ့သူဒီကူတစ်လုံးယူလာတဲ့လူဘုဒါနရောက်သွားတင်ပါဗျာလူဘုဒါနရောက်သွားပြီတင်ပါဗျာဟင်လူဝါမာရဲကြ တင်ပါဗျာပြောဟိုပြောဒီပြောပြောမဲ့ခုချမ်းလေးတဲ့တင်ပါဗျာဘုရားလက်ထက်ကဆုံးလောင်းနီးမောင်လေးတွေတော့မလောဘူးဒါကြတာမေးရမှာဥပမာမဲ့တခါအင်္ဂါမိသားစုဘယ်လောက်ရှိတော့သုံးလောက်ခဲလားကျွန်တော်ဘယ်လောက်ချက်တော့ဒီလိုဟောပါတတိချက်သုံးလောက်ကိုဘာလို့တတိချက်လဲဘုံဒါကြွားတို့ဘုံတို့လား ဗျာဂိုင်းတို့သုံးအောင်ဝဲအော်ဒီတော်တို့ကလည်းတစ်လုံးဝဲပါအဲတစ်လုံးဝဲအဲ့ဒါပဲချက်အောင်အဲ့ဒါပဲချက်အောင်ဟင်တို့ဒီဘုတော်တို့တော့မချက်အောင်ချက်ပြီးတို့ဓမ္မရချက်တာဒီတော်ချက်တာဒါကြီးချက်တယ်ဆိုရင်ဒီဟိုဓမ္မကြီးကတော့ဘယ်လိုပြီးတော့တားလာသမီးလားသမီးပါသမီးဒီမှာကဲတော့ဓမ္မကြီးကပြီးတော့တရားကြီးကိုဆန္ဒပေးခဲ့ရမှာလေကျို့ဖို့တော့ จะส่งกรีฟปีသူစားမဲ့သဖို့အဲဒီကတော့ဒုစဘူးတော်ကိုလေတာဟုတ်တယ်ပါသဖို့ကျုပ်စားမဲ့သဖို့အဲ့တော့ဒီမှာဤသားနေကြသဖို့တရားဤပြီးတာပဲသမီးဝိုင်းမှာသူထုတ်တာဘလောက်ပါလဲဆိုတာလေမသိနိုင်ဘူးလားသမီးကလည်းဆန္ဒပေးမှာနော်သမီးပြီးသွားပြီလေကျမလည်းသူကျမလည်းကျမဘူးတဆုပ်သူသမီးထုတ်တာကိုတခါမသိနိုင်ဘူးဒီလေးပိုင်းကြတယ်တဆုပ်ကြ ဒကာကြီးကလည်းသူကျဲဌာနကြီးငါလည်းတဆုပ်လူမယ်ဒကာကြီးလုံနေကြတဆုပ်ပြီးမှာပဲဒီမှာအဲ့ဒီ၃ခုကသံဃာတရားလာလာမရလာအဲ့ဒီ၃ခုပဲဘုရားလက်ထက်ကပေါ့ပါအဘုမချက်ပေါ့သံဃာအတွက်ဘုံတို့ဘုံဘုံမရှိပါဘူးဟင်ပြီးတော့ဘုရားညနာပူဇော်ရည်မရှိသင်္ကန်းကတိုင်းတိုင်းရှိတော့နမ်းပေါ်တာဘူးထွက် နဲ့ဟိုဒုံးလေးနဲ့ကောင်းဒါကလေးပြတ်တဲ့နေရာပြတ်ခဲ့တာဘယ်ကိုလိုညာကိုလိုကြည့်ဘူးလေဒီဒီလိုမှနေတော့တွေ့တဲ့တန်ကဒါကြီးပုံမှန်တဲ့တန်လိုမှလေးဒါကြီးပုံလေးနဲ့တော့ပါလိဘာရမလို့ငါပါရင်ညာတက်ထားပြီလေဘုရားလက်ဒါကြီးတို့ဝိနည်းပြင်းနေပွေမဟာသမယဝိနည်းမဟာသမယဆိုဒီလမ်းကိုငါးပါးကိုဝင် လောင်းမဲ့ဟာမျိုး6ပေါက်ဟာတရားဘာပါဝင်ကိုကဟိုဘူးလူလာမဟုတ်ဘူးဘာလို့ရင်တော့မမဟိုငါဟို6ပေါက်ဝင်မလောက်တော့ဘူးလေလောက်တော့ဘူးလေဘယ်တော့မှသမလဲဘာကနာဟိုဒီမူစာအတေးသွားပြီနော်ဒီတို့တုံးလို့လူကြီးကြတာဒီအာနာတို့ပါမုံညာမုံရှိတယ် ဟင်ငါဝင်ကြည့်တဲ့အိမ်ကလည်းပေါင်းကြည့်တဲ့က6ဦးပါလေအဲ့ဒါပဲမိသားစုကလည်းအဲ့လိုတော့ဆင်္ဂါလိုတာနေကြဘူးတော့တော့တို့ဆန္ဒလို့တာနေကြတလုံးသာတနာရတာ ဆိုကြတယ်မင်းတို့သာအိတ်တော်အဖြစ်နဲ့တော်ရသောက်ပြီးတော့ပါသာတို့ဆက်တလုံးပဲသာလို့ဒီအဲဒီကဆက်တလုံးကိုဆက်လေးလုံးအလုံးချော့ပြီးတော့အားဝါလုံးပြီးတော့ဓမ္မတတိလုံးသာလေးတော့ဆံလို့ ဒီမှာခရနေနောက်တစ်ခါပိုက်ပါတယ်တပတ်လောက်အဲ့တော့ဆက်ပါရည်တင်ပေါ်ပြီဆက်တယ်လို့ပဲချက်ချင်းဒီမှာမရပါဘူးအဲ့ဒါပြောတာညာနေကိုသုံးလို့ဘူးလားဟုတ်ကဲ့ပါဘုရားဘုရားဘုရားဘုရားဘုရားဘုရားဘုရား ဒီအော်တို့မနဲ့တော့လူတာပြီတော့ကိုပြောတယ်ပါပါပါညနေတော့လူဘူးဟိုလူတာပလားဟုတ်ကလားဒီမန်းလေးတွေတို့ကဘာသာရေးလို့တော့တို့အလေကြီးတဲ့ထင်နေတာဟင်ညနေကြတော့ခုနတခါရတလုံးခွဲလားတလုံးခွဲတလုံးကိုချက်ညနေလေတလုံးပဲချက်ဟုတ် ဒီမင်းမဘာမှမလုပ်တဲ့အိမ်မင်းတော်မတင်တဲ့အိမ်ပေါ့သုံးအောင်မှတလုံးဆိုလေတော်မတင်ဘူးခေါ်လေတင်းလားမပြရမှာတင်းလားတင်းရင်လည်းတော့တင်းလားဟင်တင်းရင်လည်းတော့တင်းတဲ့အိမ်ဟုတ်ကလားဘောမတလုံးနဲ့ယူလာဟင် ဟင်တလုံးချက်တလုံးကိုဆံအိုးတဲ့ကိုဆံအိုးတဲ့ကနေပြီးတော့ဟိုထမင်းအိုးတဲ့ကိုလို့ဒီကိုတလုံးခါရရခတ်ပြီးတော့သူဘို့ဆိုပြီးတလက်ဖက်ပုံလက်ခွဲပြီးထည့်ရအဲ့ဒါညနေဆုံးလို့မြန်မာဆံသိမ့်ပေါ့မြန်မာဗျာခုနအိုးပြီလို့ပေါ့အိုးပြရတော့ဆိုင်တော့ဝယ်လာတာလေငါမဟုတ်ဘူးခုမှမနိုးပြီးဘူး တုံးလုံးထက်တဲ့အိမ်ကလည်းတုံးဟိုဦးရဲကနေပြီးတော့ဒီချွေဦးရဲကိုဖဲ့အောင်ပါဖဲ့ပြီးတော့မှတလဲဖဲ့ပြီးဘုသာဘုံလေးနဲ့တနေ့သားနော်ခုမှမဲ့တခါကြီးကတကောင်မှုကဒီမှာလေတကောင်မှုဆိုဒီနေ့တကောင်မှုလာပြီးကြော်ရတဲ့အဲ့လိုတလဲဖဲ့တလဲဖဲ့ပါလို့ထားပြီးတော့နောက်နေ့တကောင်မှုကြတော့အဲ့ဒါနဲ့ချက်ပြီးပါပြီဟုတ်ပါဗျာဟင်ဟုတ်ပါဗျာအဲ့ဒါနဲ့ချက်ပြီးတော့အဲ့ဒါညနေဖြူကြီးလေ တင်ပါဗျာအဲတော့တခါကြီးရဲ့ဟိုစားနေကြတယ်ဒလက်ဖက်ဆိုရင်တော့သူလည်းနှလုံးသုံးလုံးစားတော့ရှိမှတယ်နော်ဒလက်ဖက်ကိုချက်လိုက်လို့ဟိုဆုံးကြရင်နှလုံးသုံးလုံးစားတော့ရှိမှတယ်ဟုတ်ရအဲ့ဒါညနေအတွက်ကိုသူကထုတန်လိုက်တာလေတင်ပါဗျာသာသနာတန်ကြီးလည်းဖြစ်သေးတယ်မှာပါပြီးတော့သံဃာအတွက်ကိုကွန်တို့ကိုဘူးထူထားဖို့မလိုအပ်ဘူး ဒီမှာဘုရားလက်ထက်ကသူနီးဒီမှာဟင်ဒီမှာဟင်ဒီမှာနေဒီကုဘုံကြောမှာပြလာတယ်ဒီမှာဒီမှာဟင်ပြောညာနေတယ်လည်းပဲတယ်လည်းပဲတော့ဒါနေတိုင်းဒါနမြောက်နေတာလေနေတိုင်းကုသိုလ်ဖြစ်မနေပြီဘူးလားနေတိုင်းကုသိုလ်ဖြစ်နေတာဗျာအဲဦးဘုရားတော့သူကဟိုအုံကြီးတို့ဘာတို့ဆိုင်ပို့ရတာနေပြီး ပြောင်းလာရင်တို့ဒီကူလေးတစ်လုံးတော့ဝယ်လားခံတို့ဒီကူလေးတစ်လုံးတော့ဝယ်လားသူကအဲ့လိုလုပ်ထားတာတစ်ယောက်ကလေး30သားတော့ဝယ်လားငါချောက်ကလေး30သားတော့ဝယ်လားအဲဖာလေး30သားတော့ဝယ်လားအဲ့ဒီနည်းနဲ့သူကသူ့ဘို့သူ့ဘို့နဲ့တစ်နှစ်လုံးလုံးသူ့ကိုယ်သူသင်ကျေနော်သင်ကျေနော်သင်ကျေတာလေသင်ကျေတဲ့အတွက်သေတော့လည်းသင်ကျေတာပဲ ပြောသူခုနသူပြောတဲ့ပဋိသရဏကလည်းရှိမှာဘူးသိက္ခာသုံးပါးသဘောပေါက်ပါတယ်အဲ့လိုလုပ်ထားတာကိုအဲ့တော့သူသားငယ်တော့ခေါ်လို့ဘယ်သူမှယုံဘူးပေါ့အဘွားခေါ်ဒီနေ့ငါပေးပါဘွားမာမမောက်မအဲ့ဒီအကြီးဆုံးသားတော့ခေါ်ဟင်ဘာခေါ်အဲ့ဒီအဲတို့နေ့လည်းဘာခေါ်မှာပေါ်လေး ဆယ်နာရီ၁၇နာရီလောက်ထားရောက်လာတဲ့ဒီသားသားပေါ့စားပြီးတော့အဲ့ဒီသားကြီးကိုအကုန်လုံးအထားမင်းကငါနေရာဟာတော်မလို့ဒီသမားဒီဤဒီကိုငါနေရာကနေမင်းခေနေရာကနေမင်းတော်ဘူးဟုတ်ချုပ်ဟင်ဒီဒီဒီတွေသူအားပြန်မှခံဝယ်ပြီးတဲ့အတိုင်းတာရီသမီးရကြီးပေါ်မှာပေါ့လေဟုတ်နော်ခေရာဒီကိုလုံးမှာသင်ချပြီးတော့မှအေးနာမောကွာ အဲခဏလေးအုံးမယ်ဆိုပြီးတော့အခန်းထဲဝင်သွားတာပဲညနေ3နာရီတပိသားကြီးသွားလို့တော့ပြည့်မရှိတော့ဘူးလေဟင်ဟင်သူကသူကအဲ့လောက်တိစိတ်ကြီးစီတော့ပြီးတာဟောရဒီသူကအဲ့လောက်တိပြင်ထားမှာအဲဒီမှာခုနကသူပြောတဲ့အလူလူပါဝါတာဒီအကုန်လုံးဟာအချိန်မှန်တာတော့ပုဂ္ဂိုလ်ဆွဲပါဗျာပါပါဗျာ ကိုဘောတို့မန်းလေးတွေအချိန်မှန်ရလားဟင်ဘုမမှန်မလို့ပါမလို့ဟင်ပြီးတော့အချိန်မှန်ပြီမဲ့လိုက်မှအောင်မနော်ကျမပါကျမအိုင်းနဲ့လူသေးတာကျမပါဟင်ေမာပါရိပုတ္တရာရဲ့ဝင်နေရဘူးငါဖျားပဲလို့ဖျားဝင်ခေလို့မရဘူး တင်ပါဗျာလိုင်းမမဝင်ဘူးခင်ဗျာတင်ပါဗျာဘယ်လိုတူကြည့်နေလဲတင်ပါဗျာဟင်တင်ပါဗျာအဖေတို့တင်ပါပါရိပုတ္တရာယုသင်္ကာလခရေကသူ့ယုံကြည်လို့သူ့နောက်ကနေထောက်ပံ့ပို့လာတဲ့ဝိနည်းကသူ့တရားသာယုံမှာပေါ့တင်ပါဗျာသူ့ဘောမရမှာပေါ့တင်ပါဗျာဟုတ်နော်တင်ပါဗျာအဲ့တော့ရှင်မာသာရိပုတ္တရာရဲ့ဝိနည်းကိုတရားဝင်ပြေလို့မရဘူးနော် မှန်ပါဗျာရေးကြည့်လေမှန်ပါဗျာတို့နော်မှန်ပါဗျာကိုယ်တိုင်းကျေလို့ရတာမျိုးမဟုတ်ဘူးမှန်ပါဗျာရေးတူလိုက်တဲ့သူမှမှန်ပါဗျာဒီလိုမောင်နေတော့တော့နိုင်တူလို့ဖြစ်မို့ဒီကံတော့တူပါဘူးဒါလည်းဘုံဘုံနာလေးကိုရောက်လာတာဗျာအမောင်လားဟင်ဟင် ကျင်းတို့လိုင်းကြီးတူကြီးအိမ်ရောက်ဖွင့်မမရနိုင်ဘူးလားရနိုင်ပါရဲ့ဗျာဒီဟိုတို့အခုဘာလို့မန်းလေးတဲ့အဖက်အိုင်တူလာပါဆိုရှိတယ်အဖက်မအဖက်အဖက်မရမလေးအဖက်အဲဒီအဖန်အဲအိမ်ကနေရေဒီယိုကြီးသူအဖန်နာပေါ်တော့ချက်ရသေးလားမရပါဘူးဗျာအိမ်ကနေဖွင့်ရင် ရပါပါရပါပါဟဲ့ပါဗျာဘာလို့ဒီလာပြီးဒီလူကြီးချိန်ခါလို့ဘယ်လိုရဘူးတယ်လဲဟုတ်ပါဘူးဗျာဒီလူကြီးဒီနာလာချိန်လို့ပြီးတော့ရှင်မမောကလန်ရဲ့သာဝကကိုရှင်မသာရိပုတ္တဝန်ချုပ်လို့မရဘူးလိုင်းနဲ့ဒီမှာဒီမှာဒီမှာဝိညာဉ်နဲ့ဒီမှာဒီမှာသူဝါလာ ဆရာဦးမြင့်သိမ့်သွားရာနဲ့ရာပြီးတော့ဖြီးလဲဖြီးဆရာပါတော်တော်လေးလဲသူအထုတ်တဲ့ပုဂ္ဂိုလ်ပါပဲအဲ့ဒါသူကအဲသူ့ကိုမကေရကောင်းလားလို့ဘာဘိုးတော်တို့ငါဘိုးတော်တို့ပန်နေညနေနဲ့ဒါဘုံကတွေ့လေဘူးလားလေဘိုးတော်မျက်နှာလိုက်ကြည့်ဘသူတော့ဘယ်လိုငါတို့ကြတော့ပန်နေနဲ့ပြန်ပါနိုင်ကြီးမတူမရဘူးပြန်ပါဗျာဟင်ပြန်ပါဆယ်သူကလည်းယူသွားကြတာပါပြန်ပါ နော်ဟိုသေးသေးထိုးသေးသေးထိုးတယ်ယူယူသွားကြပါလေဟုတ်ပါဟိုတို့မကြည့်ခင်ကားတော့သူကတင်နေတဲ့ပုဂ္ဂိုလ်ပါဘာလို့တို့ရားတဲ့ပုဂ္ဂိုလ်ကတို့ဒီလာပြီးငိုပြီးကြောက်ရတာပါဟုတ်ပါခဏပြန်ခေါ်ပါလေဟုတ်ပါဟင်ဟင်ဟိုဘာလို့ဝိတ်တာနဲ့လာလိုက်တယ်တို့ဘာလို့လိုင်းမတူမရဘူးဟုတ်ပါတိုင်းရင်းတူမှာနော်ဟုတ်ပါဟင်အချိန်နဲ့တူမယ်လိုင်းနဲ့တူမယ်ဆို တီးတီးလာဖို့မလိုပါဘူးဟင်တော့လာအောင်မလားလာတော့ကြာလာတော့လာဖို့ကြိုးစားပါဒီတခါကျဘာလို့ဘေးနေမို့ဘူးခါပါကိုတဲတော့ဘုရားဟင်ကြီးရောက်လာမှာဘာလို့တိုင်းတာတိုင်းတာမဟုတ်ဘူးဖြစ်သလိုကိုဖြစ်ပြီးနေတာရောက်ပါပဲဗျာဘာလို့ဒီကောင်ညဝရီမှာ ယုံမြင်တာများမှာလုပ်တဲ့ပုံမြင်တာသာကံဒီကလေးပါကလာလို့တော့ပြောတာအကျမ်းမောင်ဒီလိုထိုးလိုက်ပုံကတော့ဗျာသူ့ဘလူကြီးဘင်းလေးဘင်းကိုတွဲလို့မိုင်လေးတယ်လို့လားတော့ပြန်ဟင်ဟင်အခုလေဟိုဘာလို့ညင်တိုင်းကတည်းဆိုရင်မိုင်ဘယ်လောက်ရှိတော့ငါးပဲရှိတယ်။ဟုတ်ပြီအဲ့ဒီ90လောက်ကိုရောက်ပြီ။

ပြီလို့တော့ပိုင်ပြီးပဲကြောင်းရတယ်လို့ဘုံမြတ်သားတန်လျှောက်သွားတာပဲလေဒီအလားတော့ကတော့ရှင်းမှန်တယ်လေဒါတော့မိဘရဲ့အိမ်ရှင်နာလောက်ကနေမှာပါပဲဒီကိုရှင်းမှန်တော့ကြောက်ခဲ့ရတာလို့ဆိုတယ်အဲမျိုးပလူကြီးပွင့်နေနေလို့ဟင်ဒီဒီတော့တခါဒီတက်ခဲ့ကျင်တာမှပြက်တာစေသိမ်းမတင်ပြီးလိုက်တော့ကာရော အားလည်းတခါကြီးမမှသေးဘူးဒီလိုလိုလိုမိပါတဲ့အလုံးပါတာမိပါရင်မှလောက်တာလောက်အောင်လုပ်ပါဘူးဟင် သင်တို့တကယ်လေးလာရင်တတိထားရေးတို့ရံလောက်တာတကယ်ဟဲ့လို့ဒီမှာဒီလေတကယ်ဘုမရောက်တာမဟုတ်ဘူးလားအေးတကယ်ဘုတကြတတိထားရေးဒီမှာတော့ပြောမှာတယ်ဒီလိုကလည်းလာတယ်လို့လာတာမဟုတ်ပါဘူးဒီမှာဒီဒီဒီရတယ်ဒီဒီတဲ့ဒီဒီတဲ့ဒိုဒိုဒိုဒိုကြည့်ကြလားဝေဘူးဆရာတော် ရန်ကိုကြွလာတာသိဓမ္မယုံမှာသင်တို့မှာဒီတို့ကြွလာကြွလာပထမနေ့ခေါ်လာဆိုရင်အဲဝရိယအကြောင်းအသာခေါ်တာပဲဝရိယရှိမရှိကိုဟိုပွဲကြည့်ဘူးလားမေးတာပဲပွဲကြည့်တော့ငါပဲသင်္ကန်းကြည့်တော့ဝမညာ ဟိုတို့ခုနိုင်ရှင်းနိုင်ကြတဲ့အပွဲကြီးနဲ့သွားထိုင်တာမဟုတ်လားဟုတ်နော်ဒီတိုင်းမှာဖြာပါဒလားခေါင်းပါဒလားသိတော့တာပဲဒီမှာဗျာဒီမှာဟင်အဲဘယ်ချိန်မှပြန်လို့မနဲ့မိုးလေးမှပြန်ပါသေးဟိုဟုတ်ဗျာဒီအဲအဲ့ဒီဝရိယကဒီတရားပဲအဲ့ဒါလေးရွှေ့လိုက်ရင်ပြီးသွားတာပါပဲဟိုဟုတ်ဗျာအဲ့ဒါမျိုးပါနေရာကဝိဘူးတရားဘယ်တော့သွားနာနာဝရိယသိခတာပေါ့ဝရိယနဲ့ပြင်းပြတာနာအားလို့ရင် ကြိုးစားလိုက်လို့ရှိရင်နောက်ကိုကိုကြိုးစားတဲ့အတိုင်းဒီနေရာမှာတွေ့လာလို့ရှိရင်တရားကသူ့ဘာကိုတက်တော့တာယုံကြည်လာတော့တာလေတင်ပါဗျာကိုလိုကိုယုံကြည်လာတော့တာတင်ပါဗျာဟုတ်ကောတင်ပါဗျာဒီကပဲတင်ပါဗျာသူဝရိယရှင်ရင်တရားတွေလိုက်ထားပဲတတိတွေလိုက်ထားပဲဘယ်သူမှမနေဘူးဟုတ်ပါဗျာအဲဒါကြီးတဲ့ဟောတစ်နှစ်သွားနားထောင်နေတာပဲတင်ပါနောက်တဲ့နေ့နားထောင်နေတာပဲတင်ပါအဲတော့တို့နောက်ဆုံးပြင်ညာလိုက်တယ်ဝေဘူးသေးတာဘယ်တော့မှမနာဘူးကွာ กินนานไหนว่าတို့တို့ပညာရောက်ပါလားဘာဖြစ်လို့လို့လုံးမရတယ်လို့အဲ့သူကဝယ်ရပါပဲလေဟုတ်တို့ခုပြောတာတဲ့အချိန်မှလိုင်းမှမဟုတ်ပဲလေမှန်ပါဗျာဒီကလာလာဒါအဓိကဒါပြောနေတာပဲလေမှန်ပါဗျာဟင်အဲ့တော့မနာတော့ဘူးဆိုတာကသူ့ကိုမုန်းလို့ဟုတ် ရှင်းပါဘူးသူခင်ဗျာဟိုမှာဘလို့ပြင်လာတဲ့ဟောတာရှင်းပါဘူးဒါပဲပြီးတော့ဟိုတရားထောက်တဲ့ပုဂ္ဂိုလ်ကြီးသွားသွားပြီးကြိုးကြိုင်တော့ငါကဲ့ကြီးတာဘယ်ဘယ်တော့ရှင်းပါတော့ကရှင်းရတော့ပါပါဖေရလက်ပြင်ကရှင်းရတော့ပါပါဖေရဒီကနေ့အသာရှင်းပါပါဖေရနဲ့ဒီတရားထောက်ကလည်းတနှစ်လာလဲတာဘယ်နှစ်လာလဲတာလဲဘူးဗျာဟင်ဝေဘူးတရားဘယ်တော့မှမနာသူကဝရိယနဲ့ခိုင်တာ သူခိုင်းတဲ့တိုင်လို့လို့လို့မဖြစ်အရှင်ဘုရားဒီတိုင်းခိုင်းတာတပည့်တော်ဒီတိုင်းလုပ်တယ်မဖြစ်ဘူးသွားရှောင်းသူခိုင်းတဲ့တိုင်မလုပ်ခဲနဲ့သွားနာနေရင်သူ့ပေါ်ကသူ့သွားပြီးအလုပ်ဖြစ်တာနဲ့တူပြီပေါ့တင်ပါဗျာဟုတ်ပေါ့တင်ပါဗျာသူခိုင်းတဲ့တိုင်မှမလုပ်ခဲနဲ့သွားနေရင်သူ့သွားနှောင်ချက်တာနဲ့တူဘူးပဲဆိုမနာဘူးကွာခုတရားဒီဝဲပါဘာဖြစ်လို့လို့ဘုရားမတိုင်ဘူးဟင် အဲ့တော့တို့သူခိုင်းနေတိုင်းလုပ်ပါလေလုံးလုံးမရရင်သွားနာစောက်မှာပေါ့ပြန်ပါဟင်သူခိုင်းနေတိုင်းမလုပ်ဘဲသွားနာနေရင်ဘယ်နဲ့တော့သူ့သွားပြီးတော့နောက်ဆက်ထားနေမလို့ဘူးလားပြန်ပါဗျာဟင်ဟုတ်လားဟင်အခုဘာလို့ဟိုမန်းလေးကမပြောပေမဲ့တို့ကပြောမှနောက်တစ်ခါလာဘယ်တော့မှမဟုတ်ဘူးပြန်ပါဗျာတို့ကမပြောတို့ကပြောတော့ဘယ်နဲ့တော့ဟင် နောက်တခါလာရင်အော်တို့ဒီမန်းလေးဆိုရင်ဘယ်တော့မှမဟောတော့ဘူး။ဟောတော့နောက်တခါလာတဲ့အချိန်မှမို့လိုင်းမှမို့ဒါပဲဟောပါဘူး။အေးပါဗျာ။ဟုတ်ကဲ့လား။ဒီမှာရာ။ကျေတို့ဒီလာယူဦး။နာမရာဒီဆိုကြတယ်။ဒီမှာ။နော်အတိတ်ထားနေပြီ။ဒီပေါ်တထိုင်လာယူတထိုင်တို့ရောစပါပြီ။ဟုတ်ပါဗျာ။တထိုင်လာတထိုင်တို့တိုင်းတို့ဒီပါဗျာ။နောက်မှ လာယူပြီးတော့ဒီပါတိနာပြင်မထိုင်ရထိုင်ယူတယ်နော်ဒီပါတိနာယူပြီးကျိုးမှာထားနေပြီဒီမှာမောင်ကြီးဘောင်းတို့ကဆရာတော်ကြီးကကိုသမာဓိကိုပညာကိုမျိုးကိုအာရုံပြုပြီးဆက်ကြပြန်သိမှမုန်းပြီးဒီခုကြောကြပါလို့ခင်ဗျာဩဘာသာဩဘာ เนาะตั้งสูงทานดีทานดีตัมบาราตัมบาราโอตาโอตาทุกขาโตทุกขาโตโอตนาทายะโอตนาทายะนิพพานาตะนิพพานาตะอิติกริยายะอิติกริยายะอิมานิอิมานิกาตาปะกาตาปะอุทุนิอุทุนิสังฆาตะสังฆาตะ နာပါဘူးဟုတ်ကြပြီးတော့သူအဲအဝိဇ္ဇာဘာရောညာကျက်ပြီးဝဲတည်တာကဘုဒ္ဓမှာပဲပါအဲ့ဒါအဝိဇ္ဇာသိပြီလေဒါလည်းမြင်တာနဲ့ဘသူကြည့်တော့ပါကြည့်ရအဲ့ဒါအဝိဇ္ဇာသိတယ်နားလို့လားမနာပါဘူးနားဘူးအဲ့လိုမနာအမအောင်ဆိုတာသိသိပေါ်ဟိုလူတွေသိချင်တာကိုတို့ဒီလိုလူပေါ်တော့လောဘတပ်ပြီးချက်ပြီးရတယ်အဲ့ဒါလူတွေသိကိုခံစားဖြတ်တော့ပြထားတယ်လား ဟုတ်ပါဒီမှာလူတွေလေးကြီးတန်းပြီးတော့ငါဘုံငါဘုံငါဘုံငါဘုံနဲ့ဟာသူဒီနေ့သာသနာဘုံဆိုတော့ဒါဖြတ်ယူလိုက်တာလူချင်းလေးဖြတ်တော့တာအာတော်ခရလေးအာတော်ဘုံအောင်လုပ်နေတာလေဒီမှာမြင်သလားမြင်ပါအဲ့ဒါမြင်ပြီးတော့လေဒီမှာပါပဲသူကဆိုနေကြမှုဆိုတော့များလို့ပြောတာလေဒီမှာဗျာဟင်ဒီလိုသဘောပေါက်ပြီးတော့လာရှိသလားမရှိခဲ့ပါဘူးဗျာဟုတ်ကဲ့ ဟင်အရင်ကတော့ဟုတ်ဘဝကောင်းပါရေးလေအခုဒါကြီးကဒုကောင်းပါရေးကြအဲဥသင်္ကဘူးကြီးဒီကုသိုလ်ကဘယ်တော့မှကြိုးပြီးတော့ဘယ်တော့နတ်ပြမမမတူကျုပ်ကခုကိုကိုတော့မာရဟောဒီတင်လားဟင်ဟင်ဟင်ဘသူဘဝခဏဘဝကောင်းပါလားကျုပ်ဘဝကောင်းပါလားအဲ့တော့ကြာပြီခဏကဘယ်တော့မှကောင်းမှမမတူလေကျုပ်ကခုကိုကောင်းမှာဟုတ်လားဟုတ်လား ဆုံးတော့ဒီတော့အကြပ်ရောကိုပေါ်ပေါ်ဟောတော့တော့ဒီအဲ့တော့ဒုကောင်းစားကြီးတော့ဒုဘဝကောင်းစားကြီးဆိုတရားဘဝအဘဝခဏကိုတတ်တော့သိဒါလူတို့ပါလာမယ်အညုံပါတာဘူးမှန်ပါဗျာဒါဘဝအဘဝကိုကောင်းစားကြီးဆိုတဲ့ဘဝကိုချက်တော့ပြစ်တာလေမှန်ပါဗျာဟုတ်နော်ဒါတော့ငါဖို့ဆိုတဲ့ကထားတဲ့သာသာသနာဖို့ဆိုတဲ့ဒိဋ္ဌိအဘဝကို တ်တော်ဖြစ်ထားမလားဟုတ်နော်ပြီးတော့မဟာဗောဓိမြိုင်ကိုတော်ကြီးဘာကြီးဆိုတဲ့အဝိဇ္ဇာပိသာသံဃာဆိုတော့အဝိဇ္ဇာဘဝကိုဖြတ်တော်ဖြစ်ထားမလားဟုတ်နော်ဒီပုဂ္ဂိုလ်ကတော့မိဘတစ်ပါးပွေးထားတဲ့အတိုင်းဒီမှာပေါ့ကျင့်နေတဲ့အကျင့်ကတော့တန်ခါလေးကျင့်ပါဗျာအကျင့်ပါငါမြင်နိုင်တာကိုယ်ကိုယ်ရဲ့ညာရှိမှမြင်နိုင်တာလေးကျင့်ပါဗျာဟုတ်နော်ကျင့်ပါဗျာကျင့်တန်ခါဆိုတဲ့ကအဝိဇ္ဇာပြီးပါအောင်မထလား 巴罗不嘞？巴罗。那马宝里那尼巴尼伢伊个那拉布布多嘞，那阿伟大体个嘞。阿伟大体叫那乌龟王八个嘞。那张家不说宝我们了。宝。哎，乌镇那不一路在脚步了，但是那到这茶上来许多木加工了，张家多些光鲜呀，帮助多嘞多。哎，走路看伢人有出路也好不得了。好得很。好得很。张家多嘞多。 ဘုရားတာဝစိတ္တဘုရေခအကြချင်းသွင်းတယ်လို့ပဲလေဒါနာအတွက်သွင်းလိုက်တာလေဒီကအဝိဒ္ဒအတော်ကိုချက်ပြီအဲ့ဒါမြင်ပြီးမှဒီအတော်တရားလေးပါသူ့တော့ဒီမှာဗျာသူကဘုန်းကြီးသူ့လိုနောက်ကလိုက်ဆိုတာများဒီမှာဗျာဘုရားကိုတရင်ငါပြီးလို့ဒီအတော်ဒီခုဒီဟိုဟာဟိုဟိုလူတဲ့ပစ္စည်းကိုတောင်းပြီးအတော်ဒီခုကိုဖြတ်တာမို့လားဒီမှာဗျာဟုတ်တယ်နော်ဒီမှာဟေးဒီမှာဘုလိုကြီးနဲ့ငွေကြီးရတဲ့တပိတ်ဖြစ်အောင် တပိကနေခုဒုတိလက်ထက်ရောက်အောင်ပြတာလုံးဝပြတ်နေတာလေဒီမှာလုံးဝပြတ်တာမဟုတ်ဘူးလားဒီမှာဗျာအဲ့ဒါအဲ့ဒါမြင်အောင်လုပ်ပြီးတော့မှာဒီမှာဒီလိုက်ဆိုဒီတာမီပုံညာဒီတာမီပုံညာသဝေခင်လားအာဝေခင်ဘာဟောတုဘာဟောတု ဘုရားလားတပိတော်ဤဘုရားတပိတော်ဤဒါနကုသိုလ်သည်ဒါနကုသိုလ်သည်သီလကုသိုလ်သည်သီလကုသိုလ်သည်ဤဘာဝနာကုသိုလ်သည်ဤဘာဝနာကုသိုလ်သည်အာသောတရားအာသောတရားဒီပါတို့ဤဒီပါတို့ဤကိုယ်ရာကိုယ်ရာကိုယ်ရောဖြစ်တော်ကိုယ်ရောဖြစ်တော်မဲ့ဖို့ဤမဲ့ဖို့ဤထောက်အပ္ပအာသောဖြစ်ပါသည်သာဖြစ်ပါသည်သာရှင်ဘုရား ဘာဝိတသီလသမာဓိပညာသုံးသိက္ခာကိုလုံးလုံးစွာဆောင်ထိန်ထောက်တည်နိုင်ကြပါစေ။သေတ္တပါဘုရား